သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1389ခုနှစ်ဒုတိယဝါစုလဇန်2ရက်ခရစ်နှစ်2015ခုဇူလိုင်လ18ရက်စနေနေ့အမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မေယုသမီးမတ်ချုတဲ့မောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်း၌ရှင်မင်းဝန်ဆရာတော်ဤငါရဲ့မာတိပဒဝိပဿနာတရားစခန်းပွဲ၌ဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့သောတာပန်ဤဂုံအင်္ဂါ၄ပါးပါတရားတော်လဲသောတာပန်ဤဂုံအင်္ဂါ၄ပါးမနေ့ကသောတာပန်ဖြစ်ခြင်းဤအကြောင်းအင်္ဂါ၄ပါး

ရိုးရိုးသေးသေးမှတ်မှတ်သားသားနာကြားခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းတဲ့နံပါတ်3ယောနိသောမနတိကာရနှလုံးသွင်းမှန်ကန်ခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းတဲ့ဓမ္မာနုဓမ္မပฏิပတ်တိလောကုတ္တရာတရားကိုပါလျော်တဲ့တတိပဋ္ဌာန်မဲခင်ဆိုတဲ့အကျင့်မြတ်တရားကိုကျင့်ကြံပွားများအားထုတ်ခြင်းဟာလည်းသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ တပါးတဲ့ပေါင်းလိုက်ရင်အင်္ဂါ၄ပါးဒီအင်္ဂါ၄ပါးနဲ့ပြည့်စုံပြီဆိုရင်တော့သောတာပန်မဖြစ်နိုင်ဘူးလားတကယ်လို့သောတာပန်ဖြစ်ပြီဆိုရင်အဲ့ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာခိနာဇာတိခိနာရယောတဲ့ခိနာနိရယောတဲ့ငရဲကိုကြာရောက်မှုမရှိတော့ဘူးဒီပုဂ္ဂိုလ်ကဘယ်တော့မှဘယ်ငရဲမကြနိုင်တော့ဘူးတဲ့ ဒီတော့သောတာပန်ဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်ကဘယ်တော့မှပင်ငရဲမကြနိုင်တော့ငရဲကြနိုင်လောက်တဲ့မကောင်းမှုအကုသိုလ်တွေပြုပါအောင်မလားမပြုတော့ဘူးနောက်ပြီးတော့ခိနာတိတိဇန္နာယောနိဒီပုဂ္ဂိုလ်တရိษံမဖြစ်နိုင်တော့ဘူးဒီပေတော့မှတရိษံဆိုတာလည်းပဲအပေပုံသားပဲလေဒါကြောင့်မို့အပေပုံဖြစ်တဲ့အပေပုံသားဖြစ်တဲ့တရိษံလည်းမဖြစ်နိုင်တော့ဘူးတဲ့ခိနာပတ္တိဝိတယောတဲ့ ဒီပုဂ္ဂိုလ်ပိဋ္ဌာဖြစ်မှုလဲကုန်ပြီတဲ့ဒီတော့ဘယ်တော့မှဒီပုဂ္ဂိုလ်ပိဋ္ဌာမဖြစ်နိုင်တော့ဘူးတဲ့နောက်ပြီးတော့ခိနာပါယဒုက္ကတိဝိနိပါတော်တဲ့အပေဘုံများသို့ကြာရောက်ရမှု အာလုံးလုံးဝကင်းပြီတဲ့မကောင်းဆိုးရတဲ့အပေဘုံကိုလုံးဝမကြာရောက်နိုင်တော့ဘူးတဲ့ဒါသောတပန်ဖြစ်ပြီဆိုရင်အပေ၄ပါးကလုံးဝမဖြစ်သွားပြီလေလွတ်ကင်းသွားပြီအပေကျမ်းနိုင်လောက်တဲ့မကောင်းမှုအကုသို့ဘယ်တော့မှကိုမပြုတော့ဘူး အဲ့လိုမပြုတော့ဘူးဆိုတော့အလုံးဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအပယ်ကြကြင်သလားမကြကြင်ဘူးလားအေးမကြကြင်လို့ရှိရင်အ ਨੇ ဆုံးအောက်ထက်ဒီအပယ်ကလွတ်နိုင်လောက်တယ်ဘုန်းကြီးတို့ဒီမှာသောတပတ္တိမဉ္ဇဉ်လောက်တော့ရအောင်ကြိုးစားဖို့မလိုဘူးလားဗျာရအောင်ကြိုးစားဖို့လိုတယ်ဒါကြောင့်မို့သောတပန်လည်းဖြစ်ချင်ကြတယ်သောတပန်ဖြစ်ပြီဆိုရင်ပဲလွတ်ပြီဆိုပြီးတော့ တရားမှုတရားအထုတ်တဲ့ပုဂ္ဂိုလ်တွေကတရားအထုတ်ရင်ကနေတပြီးတော့ပညာရောက်ပြီလေဖေပညာရောက်ပြီလေဖေသူတို့မေ့မေ့နေတာအပဲလုံနိုင်လောက်တဲ့ဉာဏ်မျိုးများရောက်ပြီလားလို့သူစိတ်ကထင်နေလို့အဲ့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးရဲ့ကိုတွေ့ပေါ့ဘုန်းကြီးမာစီသာသနာရိပ်တံမှာ နေစဉ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ပစ္စာတမနာဥပဒကအဖြစ်နဲ့ဆရာတော်ဘုရားကြီးကိုပြုစုလုပ်ကြွေးရပါ အချိန်တိုင်းဟာဘုန်းကြီးဆရာတော်ဘုရားကြီးနန်းမှာပဲအများဆုံးနေပြရပါတယ်အဲ့ဒီမှာဒကာကြီးတယောက်ရောက်လာတဲ့အခါကျတော့ဆရာတော်ဘုရားကြီးနဲ့တွေ့လူကြောင်းလျှောက်ထားစရာရှိတဲ့အကြောင်းအဲ့ဒီလိုပြောတဲ့အတွက်ဘုန်းကြီးဆရာတော်ဘုရားကြီးထံကိုလိုက်ပို့ပေးပါတယ်လိုက်ပို့ပေးတဲ့အခါကလည်းကြတော့အဲ့ဒီဒကာကြီးကပါစီဆရာတော်ဘုရားကြီးကိုသူဘယ်နေရာဗေထာဏမှာ ဘယ်တရားရိပ်တာမှာတရားအထုတ်ခဲ့တဲ့အကြောင်းအဲ့ဒီမှာတရားအထုတ်တဲ့အခါကျတော့ကမ္မထံပေးတဲ့ကမ္မထံဆရာကနေပြီးတော့သူ့ကိုသောတာပန်ဖြစ်ပြီလို့အဆုံးဖြတ်ပေးလိုက်တဲ့အကြောင်းမာစီဆရာတော်ဘုရားကြီးကိုလျှောက်ပါတယ်အဲ့လိုမာစီဆရာတော်ဘုရားကြီးကိုလျှောက်တဲ့အခါကလည်းကြတော့မာစီဆရာတော်ဘုရားကြီးကမိမိကိုယ်၌ကရောသဘောကျသလားလို့မေးတယ် မိမိကိုယ်၌ကလည်းသဘောကျတယ်ဆိုတော့ဩဆရာကလည်းပဲသောတပန်ဖြစ်ပြီလို့ဆုံးဖြတ်တယ်မိမိကလည်းပဲဒါကိုသဘောကျကျင့်တတ်တယ်ဆိုရင်ပြီးနေပြီပဲတဲ့ဆရာတော်ဖျားကြီးကမင်းရှိပါလားအဲ့ဒီခါမှာသူကဆရာတော်ဘုရားကြီးရဲ့အဆုံးဖြတ်ကိုလိုချင်တယ်မာစီဆရာတော်ဘုရားကြီးရဲ့အဆုံးဖြတ်ကိုအဲ့လိုမာစီဆရာတော်ဘုရားကြီးရဲ့အဆုံးဖြတ်ကိုလိုချင်တဲ့အခါကလည်းကြတော့ဆရာတော်ဘုရားကြီးရဲ့အဆုံးဖြတ်ကိုသူသိချင်တယ်လိုချင်တယ်ဆိုတော့ဆရာတော်ဘုရားကြီးက တကံအာထုတ်ခဲ့တာအာထုတ်ခဲ့တဲ့ဌာနကကမ္မဋ္ဌာန်းဆရာကလည်းပဲဒါသောတာပန်ဖြစ်ပြီလို့ဆုံးဖြတ်ပေးလိုက်ပြီပဲဘုန်းကြီးတို့ရိတ်တာမှလည်းလာအာထုတ်တာမဟုတ်တော့တကံရဲ့တရားအတွေ့တွေတကံရဲ့တရားအသိမြင်တွေကိုဘုန်းကြီးတို့ မသိဘူးတဲ့မသိဘဲနဲ့ဘုန်းကြီးကဘယ်လိုဆုံးဖြတ်ပေးနိုင်မှာလဲတဲ့ အဲ့ဒီခါကျတော့ဒကာကြီးကလျှောက်ပါတယ်သူ့ရဲ့တရားအတွေ့တွေကိုလျှောက်ပါတယ်သူတရားတွေ့ပုံသိပုံမြင်ပုံတွေလျှောက်တဲ့အခါမှာအထူးအားဖြင့်သူလျှောက်တာကတော့အာယုန်နေမြင်နေတာကိုပဲသူလျှောက်တယ်တကယ်တော့အာယုန်နေမြင်နေဆိုတာကဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်ရဲ့အစပိုင်းလေးတွေပဲရှိသေးတယ်ဉာဏ်အရင်ပိုင်းတွေမှာအာယုန်ဆိုတာမထင်တော့ဉာဏ်အစပိုင်းလေးပဲရှိသေးတယ် အဲ့ဒီမှာအာယုန်တွေမြင်ပြီးတော့ဒီအာယုန်တွေသူအပြောတဲ့အာယုန်တွေလည်းဘုန်းကြီးနောက်ဆုံးအချိန်ထိအောင်သူပြောတာတွေလည်းမှတ်မိနေပါပဲမှတ်မိနေပါအဲ့ဒီမှာဆင်ကြီးဆိုတဲ့အာယုန်ကြီးကိုမြင်ရဖို့အဲ့ဒီမှာဆင်ကြီးကလာဖို့သူနာရောက်တော့ရပ်သွားဖို့အဲ့ဒါကိုမြင်ရတယ်ဆိုတဲ့အကြောင်းအဲ့ဒီဟာကိုတွေ့တဲ့အခါမှာဒီအကြောင်းကိုလျှောက်တော့သူ့ရဲ့ကမ္မဋ္ဌာနာစရိယဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးတော့အာဒကာကြီးတရားရသွားပြီသောတာပန်ဖြစ်သွားပြီဆိုပြီးတော့ အမျှဝေပါအောင်ဆိုလို့သူအမျှဝေရပါလေဆိုတဲ့အကြောင်းကိုပြောပြတယ်။အဲ့လိုလျှောက်ပြရတော့အဲ့ဒီမှာ မာဇီဆရာတော်ဘုရားကြီးကမြတ်စွာဘုရားမှလွဲ၍ဉာဏ်ကိုအဆုံးဖြတ်ပေးတယ်ဆိုတာ မရှိခဲ့ဘူးဘူးတဲ့။မြတ်စွာဘုရားရဲ့လက်ဝဲတော်ရန်လက်ရတော်ရန်ဖြစ်တဲ့ရှင်မမောက္ကလံရှင်သာရိပုတ္တရာမထေရမြတ်ကြီးတွေ ဒီပုဂ္ဂိုလ်တွေလည်းပဲဘယ်ပုဂ္ဂိုလ်ကိုမှဉာဏ်ဆုံးဖြတ်မပေးခဲ့ဘူးမြတ်စွာဘုရားပြိဋိဘံဆံတော်မူပြီးတဲ့နောက်ပိုင်းရှင်မကတ္တပတို့ညီတော်အာနန္ဒာတို့ဒီပုဂ္ဂိုလ်တွေလည်းပဲဉာဏ်ကိုဆုံးဖြတ်မပေးခဲ့ကြဉာဏ်ကိုဆုံးဖြတ်ပေးတယ်ဆိုတာမြတ်စွာဘုရားတပါးရဲ့အရာသာဖြစ်တယ်တကားကြီးဘုန်းကြီးကလည်းပဲတကားကြီးအခုအားထုတ်လို့တွေ့တာသိတာမြင်တာတွေတကားကြီးလျှောက်ပြလို့ ဘုန်းကြီးအနေနဲ့လည်းအဆုံးဖြတ်မပေးလို့ဘူးတဲ့ဒါပေမဲ့တဲ့မြတ်စွာဘုရားကဆုံးဖြတ်ပေးထားတာရှိတယ်ဓမ္မဒါသဆိုတဲ့တုတ်တန်ကြီးရှိတယ်အဲ့ဒီဓမ္မဒါသတုတ်တန်ကြီးကိုဘုန်းကြီးကဟောပြပေးမယ်အဲ့ဒီတုတ်တန်လေးကပါတာလေးကိုအဲ့ဒီဘုန်းကြီးဟောပြတာလေးကိုတခါကြီးနားထောင်ပြီးတော့ ဒကာကြီးကိုယ်တိုင်ဆုံးဖြတ်ပါတဲ့ကိုညာအဆင့်ကိုယ်တိုင်ချင်းအသင့်ဆုံးဖြတ်ရကိုယ့်ရဲ့ညာကို ကိုယ်တိုင်ပဲဆုံးဖြတ်ပါဘုန်းကြီးတို့ဆုံးဖြတ်မပေးပါဘူးတဲ့အဲဒီတော့အဲ့ဒီဓမ္မရာသသုတ်တံမှာမြတ်စွာဘုရားကဒီကနေ့ဘုန်းကြီးဟောတဲ့သောတာပန်မှာပြည့်စုံရမယ်ဂုံအင်္ဂါ၄ပါးကိုဟောပြပါတယ်သောတာပန်ဤလောကကြီးထဲမှာဘုန်းကြီးတို့ ရွှေဆိုတာလည်းပဲအစစ်ရဲ့အတုရဲ့မရှိဘူးလားရှိပါတယ်အဲ့ဒီလိုအစစ်ရဲ့အတုရဲ့ရှိတော့ရွှေစစ်မစစ်သိချင်ရင်ဗာတင်ကြည့်ရမှာလဲမှတ်ကြောက်တင်ကြည့်ရတယ်လေမှတ်ကြောက်တင်ကြည့်မှသာဒါဒီရွှေရစစ်တယ်ဒီရွှေရမစစ်ဘူးတုအတုဆိုတာခွဲခြားသိနိုင်တယ်လေအဲ့ဒီမှာလည်းပဲဒီသောတာပန်ဖြစ်မဖြစ်ဆိုတာမှတ်ကြောက်တင်ကြည့်ဖို့အတွက်မြတ်စွာဘုရားက ဒီဓမ္မဒါသဆိုတဲ့သုတ်တန်တရားတော်ကြီးကိုဟောကြားခဲ့တယ်ဆိုပြီးတော့အဲဒီမှာမာဇီဆရာတော်ဘုရားကြီးကဗုဒ္ဓေအဝဇ္ဇပတာရိဏသမ္မနာကတောဓမ္မေအဝဇ္ဇပတာရိဏသမ္မနာကတောတံငေအဝဇ္ဇပတာရိဏသမ္မနာကတောအရိယကံတေဟိသီလေဟိသမ္မနာကတောတိဆိုတဲ့ဓမ္မဒါသသုတ်တံမှာမြတ်စွာဘုရားဟောကြားထားတဲ့ သောတာပန်ပြည့်စုံရမယ်ဂုံကြီး၄ပါးကိုဆရာတော်ဘုရားကြီးဟောကြားပေးပါတယ်ဗုဒ္ဓမြတ်စွာဘုရားရှင်၏ပေါ်၌အဝဆပတာဒိနဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမ္မာနာကတော်ပြည့်စုံနေသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားရှင်ပေါ်မှာယုံကြည်မှုတွေဟာဘာနဲ့ဘယ်လိုနဲ့ဖြစ်ဖြစ်မပြတ်နိုင်တော့ဘူးတဲ့ယုံကြည်မှုတွေခိုင်မြဲသွားပြီတဲ့ ဓမ္မေအဝဇ္ဇပတာရိဏသမ္မနာကတောတဲ့ဓမ္မေမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်အပေါ်၌အဝဇ္ဇပတာရိဏဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့် သမ္မနာကတောပြည့်စုံနေမြတ်စွာဘုရားဟောကြားတဲ့တရားတော်ပေါ်မှာလည်းပဲမိမိရဲ့ရှုမှတ်ပွားများအားထုတ်ရင်ကိုယ်တိုင်ဉာဏ်နဲ့တွေ့ထိထားတဲ့အတွက်ကြောင့် ဘယ်ပုဂ္ဂိုလ်ကဘယ်လိုလာပြီးတော့ဖြစ်ဖြစ်ဘယ်တော့မှမပြတ်နိုင်တော့ဘူးတဲ့တရားပေါ်မှာယုံကြည်မှုတန်ငင်အဝဇ္ဇပတာရိဏတမ္မာနာကတောတဲ့မြတ်စွာဘုရားရှင်ဤတပိသတန်ဃာတော်များအပေါ်၌အဝဇ္ဇပတာရိဏဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမ္မာနာကတောပြည့်စုံ၏တဲ့မြတ်စွာဘုရားရှင်ရဲ့တပိသတန်ဃာတော်များအပေါ်မှာလည်းပဲ မိမိရဲ့ဉာဏ်နဲ့ကိုကိုယ်တိုင် တွေ့သိပြီးတော့ကြီးညိုနေတာဖြစ်တဲ့အတွက်ကြောင့်မို့ဘယ်ပုဂ္ဂိုလ်ကဘယ်လိုပဲပြောပြောဘယ်လိုပဲဆိုဆိုဘယ်တော့မှကြီးညိုမှုယုံကြည်မှုတွေကမပြတ်နိုင်တော့ဘူးတဲ့အရိယာကံတိဟိတဲ့အရိယာတို့မြန်တို့အပ်သောသီလေဟိ၅ပါးသီလနှင့်သမ္မာနာကတော်ပြည့်စုံနေ၅ပါးသီလလည်းလုံးဝမြဲသွားပြီဒီကုံရင်က၄ပါးပေါ့ ဂုံအင်္ဂါဘယ်နှပါလဲဂုံအင်္ဂါ၄ပါးအဲ့ဒီမှာဗုဒ္ဓေအဝဇ္ဇပတာရိဏသမ္မနာကတောတဲ့မြတ်စွာဘုရားဤပေါ်မှာအဝဇ္ဇပတာရဉာဏ်ဖြင့်သက်ဝင်မြင်သိတဲ့ယုံကြည်မှုတရားတရားဆိုတော့ဓမ္မံပတ္တံတော်မံပတ္တိလို့ဒီလိုဖွင့်ပြတာဓမ္မံတရားတော်ကိုမံပတ္တံတော်ဓမ္မံပတ္တံတော် ဓမ္မတရားတော်ကိုပတ္တန်တော်တွေ့မြင်သောပုဂ္ဂိုလ်သည်မင်္ဂဘုရားကိုပတ္တတိတွေ့မြင်၏တရားမြင်မှဘုရားမြင်တယ်တရားမမြင်မဲနဲ့ဘုရားကိုမြင်မှမလားမမြင်ပါဘူးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတပ်ပညုတရွှေဉဏ်တော်ကြီးရလို့ဘုရားဖြစ်ပြီးတဲ့အခါပြစ္ဆဝဂ္ဂိ၅ဦးကိုတရားဟောဖို့မြတ်စွာဘုရားမှာမိဂရာဝန်တော်ကိုကြွတယ် မိုင်ပေါင်းများစွာ ခြည်ကျင်ကြွတော်မူတယ်။အဲဒီလိုမိုင်ပေါင်းများစွာမြတ်စွာဘုရားခြည်ကျင်ကြွတဲ့အခါလမ်းမှာဥပကဆိုတဲ့တက္ကရုံးကြီးနဲ့တွေ့တယ်။ဘသူနဲ့တွေ့လဲ။ဟေးဥပကတက္ကရုံးကြီးနဲ့တွေ့တယ်။တက္ကရုံးကြီးနဲ့တွေ့တဲ့အခါကလည်းကြတော့မျက်နှချင်းဆိုင်ကို တွေ့တာ။အဲလိုမျက်နှချင်းဆိုင်တွေ့တဲ့အခါကလည်းကြတော့ဥပကတက္ကရုံးကြီးကသေချာကြည့်တယ်။သေချာကြည့်ပြီးတော့ တင့်ရဲ့အရေးစင်းတွေကလည်းကြည်လင်တင့်တယ်လိုက်တာတင့်ရဲ့အရေးစင်းတွေကလည်းကြည်လင်တင့်တယ်လိုက်တာတင်ဘသူလဲစသည်မေးတော့မြတ်စွာဘုရားငါဇိနာပဲဇိနာပဲအဲ့ဒီလိုပြောတဲ့အခါကျတော့ဟူပေးရအာဟုတော်တဲ့တကယ်တော့ညပြန်ပြောတယ်အင်းဟုတ်ချင်လဲဟုတ်မှာပဲသူတိကျသူလက်မခံနိုင်ဘူးဟုတ်ချင်လဲဟုတ်မှာပဲဆိုပြီးတော့အဲ့ဒီမှာလမ်းဖယ်ပေးပြီးတော့သွားတာ ဒါကြောင့်မို့တရားမမြင်သေးတဲ့အခါဖះမြင်နေပြီမဲ့ကြောင်တောင်ကြီးတွေ့နေရပြီမဲ့လို့လည်းပဲအဲ့ဒီပုဂ္ဂိုလ်ဖះရဲ့လို့မြင်ရလားဗျာမမြင်ဘူးဖះနဲ့တွေ့နေပြီပဲတွေ့နေပြီမဲ့လို့လည်းပဲဒါဖះလို့သူလုံးဝမဆုံးဖြတ်နိုင်ဘူးဒါဘာကြောင့်လဲဆိုတော့တရားမမြင်သေးလို့တရားမမြင်သေးလို့အဲ့တော့ဘုန်းကြီးတို့ဒီမှာ တရားအထုတ်ကြတဲ့ယောဂီသူတော်စင်များပေါ့တရားအထုတ်နေကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးက အ ਨੇ ဆုံးအောက်ထက်ဥဒယဘယဉာဏ်ကိုရောက်အောင်အားထုတ်စေခြင်းပါလေ။ဘာဉာဏ်ကိုလဲ။ဥဒယဆိုတာဖြစ်တာဘယဆိုတာပြက်တာဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်။ဘာသိတဲ့ဉာဏ်လဲ။အဲ့ဒီဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်ကိုအ ਨੇ ဆုံးအောက်ထက် ကိုယ်တိုင်ရှုမှတ်ရင်းနဲ့ပဲဘာဝနာမယဉာဏ်နဲ့သိစေခြင်းပါလေ။ဘာဉာဏ်နဲ့သိစေခြင်းတာလဲ။အေးဘာဝနာမယဉာဏ်နဲ့သိစေခြင်းပါလေ။စာဖတ်ပြီးသိတဲ့အသည့်ကိုမဆိုလိုပါဘူး။ဘုန်းကြီးတွေဟောထားလို့ဘုန်းကြီးတွေဟောတဲ့အခါနားဆွဲပြီးတော့သိတဲ့အသည့်မျိုးကိုဆိုလိုတာမဟုတ်ပါဘူး။တကယ်ကိုကိုယ်တိုင်ရှုမှတ်ပွားများအားထုတ်ရင်းနဲ့သဘောကျလက်ခံကိုယ်တိုင်ဆုံးဖြတ်ပြီးတော့သိထားတဲ့ဘာဝနာမယဉာဏ်နဲ့ပဲသိတာကိုသာဆိုလိုပါတယ်။ အဲလိုဘာဝနာမယဉာဏ်နဲ့သိပြီဆိုရင်ရှုမှတ်တိုင်းရှုမှတ်တိုင်းဟာရှုစဉ်ဟာအာယုံရောရှုစိတ်ကလေးရောဘောလင်အောင်ပြောရရင်ဖောင်းမှုအာယုံလေးရောဖောင်းတယ်လို့ရှုတဲ့စိတ်ကလေးရောမြဲတာလားမမြဲတာလားအဲ့ဒီမမြဲတာလေးကိုသိချာသိနေတာကိုယ်တိုင်ကိုဆုံးဖြတ်ချက်ချပြီးပန်ပန်နေနေသိတာ ဟိုကဖောင်းတာလေးပေါ်လာလိုက်ရှုလိုက်ဖောင်းတယ်လို့ရှုလိုက်ဖောင်းတာလေးကုံဆုံးချုပ်ပြောက်သွားလိုက်နောက်တခါပိန်မှုအာယုံလေးပေါ်လာလိုက်ပိန်တယ်လို့ရှုလိုက်ပိန်တာလေးကုံဆုံးချုပ်ပြောက်သွားလိုက်နောက်တခါဖောင်းမှုအာယုံလေးအစ်ဖြစ်ပေါ်လာလိုက်မှန်လိုက်ကုံဆုံးချုပ်ပြောက်သွားလိုက်ပိန်တာလေးပေါ်လာလိုက်မှန်လိုက်ကုံဆုံးချုပ်ပြောက်သွားလိုက်အဲ့ဒီမှာကိုယ်တိုင်ရှုနေရင်းနဲ့ပဲဖောင်းတာလေးကလည်းဖောင်းပြီးမရှိတော့ဘူးဆုံးချုပ်ပြောက်သွားပြတ်သွားတာပါလား မှတ်သိနေတဲ့မှတ်သိစိတ်လေးကလည်းသိပြီးတာနဲ့မရှိတော့ဘူးပြတ်သွားတာပါလားအဲ့ဒီပိန်မှုအာယုံလေးကလည်းဒီလိုပဲပေါ်လာပြီးရင်ပြတ်သွားလိုက်မှတ်သိစိတ်လေးကလည်းသိပြီးပြတ်သွားလိုက်တယ်ဩပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြတ်လိုက်တယ်ဒါမမြဲတဲ့တရားဆိုတာဒါပါလားဆိုတာကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိဆုံးဖြတ်နိုင်တဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်ကိုဆိုလိုပါတယ်အဲ့ဒီဉာဏ်ပေါ်လာပြီဆိုရင်မြတ်စွာဘုရားဟောထားတဲ့ သဗ္ဗေသင်္ခါရအနေဆာလို့မြတ်စွာဘုရားဟောတာအနေဆာလို့ဟောတာလားနေဆာလို့ဟောတာလားယုံနာဓမ္မသင်္ခါရတရားတွေမြဲတယ်ဟောသလားမမြဲဘူးဟောသလားအခုကိုယ်တိုင် ရှုမှတ်နေတဲ့ခါကျတော့ရောမြဲတာတွေ့သလားမမြဲတာတွေ့သလားမြဲတာတွေ့ပါဘူးဘုရားဟောနဲ့ကိုယ်တွင်းနဲ့ကိုက်ညီသလားမကိုက်ညီဘူးလားကိုက် အဲဒီလိုဘုရားဟောတဲ့ကိုယ်တွေနဲ့ကန့်ညီတာတွေ့ရတဲ့ခါကျတော့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသာမှုပီတိတွေတဖွာဖွာဖြစ်လာအဲဒီမှာဝမ်းသာမှုပီတိတွေတဖွာဖွာဖြစ်ပြီးတော့အဲဒီမှာခန္ဓာကိုယ်ကြီးတွေများကြွတ်တက်သွားလောက်အောင်ပီတိတွေကခုတ်တကပီတိခဏိကပီတိအောက်ကတိကပီတိဥပ္ပေကပီတိဥပ္ပေကပီတိဆိုတာခန္ဓာကိုယ်ကြီးကြွတ်တက်သွားတာတရားရှုမှတ်နေတဲ့အခါမှာအောက်ကခန္ဓာကိုယ်ကြမ်းတဲ့ တထွာတမိုက်တတောင်းလွတ်နေသလိုပဲကျမ်းနဲ့လွတ်နေသလိုပဲခန္ဓာကိုယ်ကြီးကြွနေဘုန်းကြီးမဟာစီသာသနာရိပ်တာမှာမရောက်ခင်မှာအမျိုးသားယောဂီတယောက်အဲဒီလိုဖြစ်ခဲ့ဘူးပါအဲ့ဒီအချိန်တုန်းကဓမ္မယုံကလည်းပဲသူတို့တရားထိုင်မှုအတွက်အားလုံးကမတန်ရှင်းသေးတဲ့အတွက်ကြောင့်မို့အားလုံးတန်ရှင်းရေးတွေလုပ်နေကြတာဖြစ်တဲ့အတွက်မိမိဆောင်မှာမိမိထိုင်နေလို့ဆိုပါ အဲ့ဒီယောဂီဟာအခုလိုအဖြစ်ပြသဘောတွေကိုညံမှာထင်ပြီးတော့ဝမ်းသာမှုပီတိတွေနဲ့ဖြစ်ပြီးတော့ခန္ဓာကိုယ်ကြီးဟာတသိမ့်သိမ့်တငိမ့်ငိမ့်နဲ့ဖြစ်ပြီးတော့ခန္ဓာကိုယ်ကြီးကြွအဲ့ဒီခန္ဓာကိုယ်ကြီးအပေါ်ကိုကြွတက်သွားတာကိုသူသိနေတယ်အဲ့လိုကြွတက်သွားတာကိုသူသိနေပြီးတော့ခန္ဓာကိုယ်ကြွတာကအပေါ်ထိအောင်တကယ်ကိုစိတ်ထဲကထင်ရတာမဟုတ်ဘဲနဲ့တကယ်ကိုကြွသွားတယ်ဥပ္ပေကပီတိက ပိဋိအားတွေကောင်းလို့လားမကောင်းလို့လားဗျာအင်မတန်ကိုကောင်းတော့ခန္ဓာကိုယ်ပါအပေါ်ကျကြွသွားတယ်ကြွသွားတဲ့အခါကျတော့အပေါ်ကမျက်နှာကျင်းနဲ့ခေါင်းနဲ့သွားထိလိုက်တယ်အဲ့ဒီထိလိုက်တဲ့အချိန်မှာ သူတတိရသွားဘာဖြစ်တာပါလဲဆိုပြီးတော့တတိရလိုက်တဲ့အချိန်မှာခန္ဓာကိုယ်ကအပေါ်ကနေပြုတ်ကျရအောက်ကျဒီဂရင်ပေါ်မှာဝုန်းဆိုတဲ့အတန်ကြအဲ့ဒီကျတော့မှဘေးကဒီလိုပဲခန်းထဲမှာတရားထိုင်နေတဲ့ပုဂ္ဂိုလ်တွေက ဘာဖြစ်တာပါလဲဆိုပြီးထွက်ကြည့်လိုက်တော့အဲ့ဒီမှာဒီပုဂ္ဂိုလ်ထံရကြီးဘာဖြစ်တာလဲဆိုအပေါ်ကနေပြုတ်ကြအပေါ်ကနေပြုတ်ကြတယ်ဆိုတော့ဘာတက်လို့လို့လဲမဟုတ်ဘူးတရားအထုတ်ရင်ဒီလိုဒီလိုဖြစ်သွားတယ်အဲ့ဒီမှာဒီလိုဒီလိုဖြစ်သွားတယ်ဆိုတာတကယ်ဥပ္ပေကပီတိတွေအားကောင်းထက်သန်စွာဖြစ်လာတဲ့အခါကျတော့ခန္ဓာကိုယ်ကြီးပါတခါနဲ့အပေါ်ကိုကြွပြီးတော့တက်သွားအဲ့ဒီလောက်အားမကောင်းသေးရင်တော့မိမိရဲ့စိတ်ထဲမှာတထွာတမိုက်တတောင် အောက်ကကြမ်းနဲ့လွတ်နေသလို ထင်းနေရတယ်။အဲဒီလိုထင်းနေရပြီဆိုတဲ့ကောအောက်ပိုင်းခန္ဓာကိုယ်မှာဝေဒနာတွေထင်ရှားသေးလားမထင်ရှားတော့ဘူးအပေါ်ကိုကြွနေပြီ။အဲလိုခန္ဓာကိုယ်ကြီးကကြွပြီးတော့တက်နေပြီးတော့အဲလိုကို ဖြစ်နေတဲ့အခါကျတော့မြတ်စွာဘုရား ဟောတဲ့ဒီမှာတရားရဲ့အရသာလေးကိုယ်တိုင်တွေ့နေပြီဓမ္မပီတိတွေဖြစ်နေပြီမြတ်စွာဘုရားဟောတဲ့အတိုင်းတပ်ပိသင်္ခါရအနိစ္စဆိုတဲ့အတိုင်း ဒီရုပ်တရားနာတရားတွေရဲ့ဖြစ်ပြီးပြည့်နေတဲ့သဘောကိုလည်းကိုယ်တိုင်တွေ့တယ်။နောက်တပ်ပိသင်္ခါရဒုက္ခယုံနာဓမ္မသင်္ခါရတရားတွေဟာဒုက္ခဆင်းရဲကြီးပဲဆိုတာကိုမြတ်စွာဘုရားဟောတယ်။ဟောတဲ့အတိုင်းပဲမိမိရဲ့ဒီမှာဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခသဘောတွေကိုယ်တိုင်တွေ့နေပြီ။တပ်ပိဓမ္မအနတ္တဒီယုံနာဓမ္မသင်္ခါရတရားတွေဟာအားလုံးအစိုးမရတဲ့သူသဘောတိုင်သူဖြစ်နေတဲ့တရားတွေပဲဆိုတာလေကိုယ့်ဟာကိုယ်သဘောပေါက်နေပြီ။ အဲဒီလိုမြတ်စွာဘုရားဟောတဲ့ဒီမှာအနိစ္စဒုက္ခအနတ္တမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့နေတော့ဘုရားဟောနဲ့ကိုယ်တွေနဲ့မကိုက်ညီဘူးလားဗျာအဲလိုကိုက်ညီတဲ့အခါကျတော့ဘုရားပေါ်မှာရောယုံကြည်မှုတွေပို့ပြီးတော့အာမကောင်းဘူးလားတရားတော်ပေါ်မှာရောယုံကြည်မှုတွေပို့ပြီးတော့အာမကောင်းဘူးလားတန်ဃာတော်ရဲ့ပေါ်မှာရောယုံကြည်မှုတွေပို့ပြီးတော့အာမကောင်းဘူးလား အဲပို့ပြီးတော့အားကောင်းလာအဲလိုပို့ပြီးတော့အားကောင်းလာတဲ့အခါကျတော့ကိုယ်တိုင်ဘုရားဟောတဲ့တရားနဲ့ကိုယ်တိုင်တွေ့နေပြီဆိုတော့ဩငါတို့ကိုယ်ွယ်စိတ်ကပ်နေတဲ့မြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကတကယ်ပွင့်ထွန်းပေါ်ပေါက်တော်မူခဲ့တယ်ဆိုတာအမှန်ပဲဆိုတာကိုယ်တိုင်စိတ်ချလက်ချယုံကြည်မှုတွေအာမကောင်းဘူးလားဗျာပို့ပြီးတော့ယုံကြည်မှုတွေအာကောင်းသွားဒီတရားတွေဟာလေငါတို့အားထုတ်နေတဲ့တရားတွေဟာလေတကယ်မြတ်စွာဘုရားဟောတဲ့ တကယ်တရားစစ်တရားမှန်နေပဲလုံးဝမလွဲနိုင်တဲ့တရားတွေပဲဆိုပြီးတရားပေါ်မှာလဲယုံကြည်မှုတွေအာမကောင်းဘူးလားဒီတရားတွေကိုဟောပြောသွန်သင်ညွှန်ပြနေတဲ့တန်ဃာတော်တွေပေါ်မှာလဲယုံကြည်မှုတွေအာမကောင်းဘူးလားဗျာအဲ့ဒီမှာယုံကြည်မှုတွေအာကောင်းလားအဝဆပတာရဆိုတာကိုယ်တိုင်ဉာဏ်နဲ့တက်ဝင်မြင်သိပြီးတော့မှယုံကြည်မှုတွေအာကောင်းတာဆိုတော့ခိုင်မြဲသလားမခိုင်မြဲဘူးလား ဘယ်လိုပုဂ္ဂိုလ်ကဖြစ်ဖြစ်အဲ့ဒီယုံကြည်မှုတွေပြတ်နိုင်သေးရဲ့လားအပြောကောင်းတဲ့ပုဂ္ဂိုလ်ကလာပြီးတော့အပြောကောင်းဟောကောင်းနဲ့လာဖြစ်မယ်ပြတ်နိုင်ပါဦးမလားဗျာအဲမိမိကိုဒီမှာလက်နဲ့တင်နဲ့လာပြီးချင်းချောက်ပြီးတော့ဒီမိမိရဲ့ယုံကြည်မှုတွေကို ပြည့်စည်အောင်ဖြစ်လို့ရောပြတ်နိုင်ပါဦးမလားလုံးဝမပြတ်နိုင်တော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကသူရံဗတ္ထဆိုတဲ့ပုံနာတထေတာတယောက်ရှိပါ အဲ့ဒီသူရံပတ္တဟာဗျမနယူဝါဒယူတဲ့ပုဂ္ဂိုလ်ပါသူဟာဗျမနယူဝါဒယူတဲ့ပုဂ္ဂိုလ်ပါဒီနေ့သူကြွတန်းဝင်မဲ့တရားရမဲ့အရေးကိုမြင်လို့မြတ်စွာဘုရားကိုတော်တိုင်းသူရံပတ္တရဲ့အိမ်ပေါက်မှာ သွားပြီးတော့တပိတ်ပိုက်ပြီးဆွမ်းရပါတယ်အဲ့ဒီမှာသူရံပတ္တကမြတ်စွာဘုရားကိုမြင်တဲ့အခါအယူဝါဒအားဖြင့်ဗုဒ္ဓအယူဝါဒယူတဲ့ပုဂ္ဂိုလ်မဟုတ်ပေမဲ့ မြတ်စွာဘုရားဟာမင်းမျိုးကဆင့်သက်လာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်သူကပုံနာမျိုးကဖြစ်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားရဲ့အမျိုးတဲ့နှိမ့်ကြဒါကြောင့်မြတ်စွာဘုရားကိုသူအယုသိပေးရမယ်နောက်မြတ်စွာဘုရားကိုလည်းပဲအခုဆွမ်းလာရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မို့သူဟာဆွမ်းနေလောင်းလူပေးရမယ်ဆိုပြီးတော့ဆွမ်းနေလောင်းလူပါတယ် လောင်းလူပြီးတဲ့အခါမှာမြတ်စွာဘုရားကိုယုတိပြီးတဲ့အခါမြတ်စွာဘုရားကသူရံပတ္ထကိုအဲ့ဒီမှာပဲမြတ်စွာဘုရားတရားချီးမြှင့်ပေးပါလေအဲ့လိုမြတ်စွာဘုရားဟောတဲ့တရားလေးကိုသူရိုးရိုးသေးသေးပဲနာကြားပြီးတော့နှလုံးသွင်းတဲ့အခါကျတော့အဲ့ဒီနေရာလေးမှာပဲဝိပဿနာဉာဏ်ဤအစဉ်စဉ်ရင့်ကျက်ပြည့်စုံပြီးတော့သောတပတ္တိမဉ္ဇဉ်ပူညာဆက်ရောက်သောတပန်ဖြစ်သွားတယ် ပါရမီလည်းပြည့်စုံနေတဲ့ပုဂ္ဂိုလ်မှုမြတ်စွာဘုရားကိုတော်တိုင်လည်းပဲသူတရားရမယ့်အရေးကိုမြင်လို့မြတ်စွာဘုရားကိုတော်တိုင်ကြွရောက်ပြီးတော့ဟောကြားပေးတာအဲ့ဒီတော့ဘုရားရှင်ကိုတော်မြတ်ကြီးဆွမ်းလောင်းပြီးပြီဆိုတဲ့အခါကျတော့မြတ်စွာဘုရားလည်းပြန်လှည့်သွားတယ်သူရဲ့ရတဲ့ရထိုက်တဲ့တရားသိဉာဏ်တူတွေလည်းရသွားပြီဖြစ်တဲ့အတွက်ပြန်ကြွသွားအဲ့ဒီမှာဒေဝရကအဲမဏ္ဍကနေပြီးတော့သူရဗတ္ထတရားရသွားပြီဆိုရင်အဲ့ဒီတော့ဒီပုဂ္ဂိုလ် ငါရဲ့ဘက်တော်သားဘဝကနေပြီးတော့မြတ်စွာဘုရားဗုဒ္ဓဘက်တော်သားဖြစ်သွားပြီတကယ်တရားရမရငါသွားပြီးတော့စုံစမ်းကြည့်အောင်မလေဆိုပြီးတော့အဲ့ဒီမနက်ကဖရာလိုအယောင်ဆောင်ပြီးတော့ဖန်ဆင်းပြီးတော့ပေါ့အဲ့ဒီမှာသုဒ္ဓပတ္ထအိမ်ဘဝသွားပြီးရပ်ပြန်တယ်ရပ်တဲ့အခါကျတော့သုဒ္ဓပတ္ထကသောတပန်ဖြစ်ပြီးသားပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားပေါ်မှာမမိတ်မသုံးယုံကြည်နေပြီကြည်ညိုနေပြီ အဲ့လိုဆိုတော့မြတ်စွာဘုရားဘာအကြောင်းကိစ္စများထူလို့ပါလိမ့်မလဲဘာများအမိရှိတော်မူလို့လို့ပါလိမ့်မလဲဆိုပြီးတော့အင်းရှိထွက်လာပြီးတော့ဘာများအမိရှိတော်မူလို့လို့ပါလဲဘုရားအမိရှိတော်မူပါဆိုတော့အဲ့ဒီမှာမဏ္ဍကဗန်ဆင်းထားတဲ့ဘုရားအတုကသူရံဗထကြီးငါစောစောကတင့်ကိုဟောခဲ့တယ်လေယုံနာဓမ္မသင်္ခါရတရားတွေအားလုံးမမြဲဘူးလို့တင့်ကိုဟောခဲ့တယ် ဒါပေမဲ့သုဒ္ဓပတ္ထယီအချို့အချို့ယုံ nant တွေကတော့မမြဲတာမှန်တယ်ကွတချို့ယုတ်တရားတွေကမြဲတယ်ခိုင်မာတယ်ခိုင်မြဲတယ်အဲ့ဒါလေးမှားပြီးပြောမိလို့အခုငါဒါပြီးတော့တင့်ကိုတတိပေးတာလို့ပြောတော့အဲ့ဒီမှာသုဒ္ဓပတ္ထကဟောစဉ်းစားကြည့်တယ်မြတ်စွာဘုရားတို့မြည်သည့်ဧကံဝဆနံတခုရီသော တခွန်တီသောစကားကိုသာပြောတယ်ဘယ်တော့မှအမှားမရှိဒီပုဂ္ဂိုလ်ကမြတ်စွာဘုရားမဖြစ်နိုင် မြတ်စွာဘုရားကိုအမြဲတမ်းလိုက်ပြီးတော့နှောက်ရှက်နေတဲ့မာနပဲဖြစ်ရမယ်ဆိုပြီးတော့အဲဒီမှာသုဒ္ဓဘာဒကသင်မာနမဟုတ်လားဆိုပြီးလက်ညှိုးထိုးလိုက်တဲ့အခါမှာချက်ချင်းပဲဘုရားအယောင်ပြောက်ပြီးတော့မာနယုတ်ပေါက်သွားတယ်။အဲအဲဒီမှာအဲဒီမှာသူ့အိမ်ပေါက်ကနေပြီးတော့အဲဒီသုဒ္ဓဘာဒကတခါနဲ့လက်ညှိုးထိုးပြီးတော့မာမဲလွှတ်လိုက်ရအဲတော့ဘယ်လိုပဲလာပြီးတော့သွေးဆောင်ဖြားယောင်းပေးမယ်လို့လည်းပဲအဲဒီသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဘုရားပေါ်တရားပေါ်တန်ခါပေါ်မှာယုံကြည်မှုတွေ ခိုင်မြဲနေတဲ့အတွက်ဖြစ်လို့ပြက်သေးရလားဗျာလုံးဝမပြက်ဘူးနော်ဘုန်းကြီးတို့ယောဂီများတကယ်တမ်းတရားကိုပြည့်စုံပြည့်ပြည့်စုံစုံသောတပတ္တိမညာပူညာတရားရလို့သောတပန်ရိယာပုဂ္ဂိုလ်ဖြစ်နေပါပြီဆိုရင်အမလီအဲ့ဒီတရားတဲ့ဟိုမဲဟိုပုဂ္ဂိုလ်ဟာဟိုပုဂ္ဂိုလ်ဟိုဆရာတော်ကကြွလာတယ်အဲ့ဒီဆရာတော်ဟောတာအဲ့ဒီဆရာတော်ပြတာကပိုကောင်းတယ်ဆိုပြီးတော့လာပြီးတော့မြန်သွေးဆောင်ဖျားအောင်လို့ရပါဦးမလားမရပါဘူးမရတော့ဘူးနော် ဒါဘယ်တော့မှမပြတ်နိုင်တော့ခုဘုန်းကြီးတို့အဲ့ဒါနဲ့စပ်ပြီးတော့လက်နဲ့နဲ့ချင်းချောက်ပြီးတော့ဖြစ်စည်းတာဘုန်းကြီးတို့လက်နဲ့နဲ့ချင်းချောက်ချင်းချောက်ပြီးတော့ဖြစ်စည်းတာတနင်္ဇာနီပုံလေးမှကြီးပေါ့ဒီတနင်္ဇာနီပုံလေးမှကြီးကလည်းဗြဟ္မဏယူဝါဒပုံသားနေဆိုတာဗြဟ္မဏယူဝါဒယူကြတာတဏီသောခါကာလကြတော့မြတ်စွာဘုရားရဲ့တရားပွဲနဲ့ကြုံတော့သူလည်းပဲမြတ်စွာဘုရားတရားနာကြည့်လိုက်ဦးမလေးဆိုပြီးနာတာ နာရင်နာရင်နဲ့ပဲမြတ်စွာဘုရားတရားတွေနာကြရင်သဘောပေါက်နားလည်အဲ့ဒီမှာမိမိခန္ဓာညာသွင်းပြီးတော့နှလုံးသွင်းရှုမှတ်မြတ်စွာဘုရားဟောတဲ့တရားကိုလည်းနာကနာခန္ဓာကလည်းညာဆိုင်တယ်အဲ့လိုရှုမှတ်ပွားများအားထုတ်တော့မြတ်စွာဘုရားတရားဒေသနာတော်ဆုံးပြီးတဲ့နောက်မှာသောတာပန်တည်တယ်အဲ့လို သောတာပန်တည်သွားတဲ့အချိန်ကစပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားကိုမကြော်ပဲနေကိုမနေနိုင်တော့ တတိယတိုင်းတတိယတိုင်းမြတ်စွာဘုရားရှိတဲ့ပဲလှည့်ပြီးတော့နမောတတ္တဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမြတ်စွာဘုရားကိုရှိခိုးတာအဲ့လိုတတိယတိုင်းတတိယတိုင်းရှိခိုးတယ်ဘုန်းကြီးတို့တရားကိုတကယ်တွေ့သွားတဲ့ပုဂ္ဂိုလ်ဟာတရားမရှုမှတ်ဘဲမြန်နေနိုင်သေးရဲ့လားမနေနိုင်တော့ဘူးဘုန်းကြီးတို့မြန်မာနိုင်ငံမှာတကယ်ဒီဥရိယဗျာညာကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာ တရားရိပ်တာတွေကိုမသွားပဲမနေနိုင်ဘူးကင်းကွာပြီးတော့ကိုမနေနိုင်ဘူးအမြဲတမ်းတရားနဲ့ပဲအိမ်မှာနေလဲတရားနဲ့ပဲဘယ်နေရာပဲရိပ်တာမှာဆိုရင်လည်းသွားဘယ်ရစကံပွင့်လဲဆိုရင်လည်းသွားအဲဒီလိုတရားပဲအမြဲတမ်းနှလုံးသွင်းနေတော့တာတရားနဲ့ကင်းကွာပြီးတော့ကိုမနေနိုင်ဘူးတရားပေါ်မှာယုံကြည်မှုတွေခိုင်မြဲတာလားမခိုင်မြဲတာလားအဲဒီတော့တရားပေါ်မှာကိုယ်တိုင်တွေ့ထားတော့ဘုရားကလည်းပဲယုံကြည်မှုတွေကအားကောင်းနေတော့ တတိယအတိုင်းမြတ်စွာဘုရားကိုကြော့တယ်တနေ့ကြတော့ဗာရတော်ဇဘုံနာသူ့ရဲ့ခင်မွန်းဖြစ်တဲ့ဗာရတော်ဇဘုံနာကရှင်မကြီးငါရဲ့ဗြဟ္မဏဆရာကြီးတွေကိုငါပြစ်ဖိတ်လာခဲ့တယ်ဘယ်နေ့ဘယ်ရက်မှာဆွန်ဖုံးပေးဖို့အဲ့ဒီနေ့ကြတော့လည်းပဲအားလုံးစီစဉ်ပေးပါအောင်ကွာဟိုကလည်းပဲအားလုံးစီစဉ်ပေးမယ့်အကြောင်းတင်းနေစာနေပုံလေးမှရပြောတယ်အဲ့လိုစီစဉ်ပေးမယ့်အကြောင်းတွေပြောပြီးတဲ့အခါကျတော့ဗာရတော်ဇဘုံနာကဘာပြောလဲဆိုတော့ရှင်မကြီး အဲ့ဒီနေ့ကျရင်ငါရဲ့ဆရာကြီးတွေရဲ့ရှေ့မှာတင်းရဲ့ဂေါရမဗုဒ္ဓကိုတင်းမကြောပါနဲ့ကွာငါ့ကိုတော့အချက်တကွဲကျိုးနေဖြစ်အောင်မလုပ်ပါနဲ့အဲ့တော့မင်းကြီးညိုရာကိုးွယ်ရာကိုးွယ်ပါဒါပေမဲ့ငါရဲ့ဆရာကြီးတွေရှေ့မှာတော့မင်းငါ့ကိုအချက်တကွဲကျိုးနေဖြစ်အောင်မလုပ်ပါနဲ့မကြောပါနဲ့ဆိုတော့ဟိုကတနေ့စားနေပုံလေးကကြီးကတတိမရရင်တော့မကြောပါဘူးတဲ့ တတိယရင်တော့ဘယ်လို့မှမကြော်ပဲမနေနိုင်ဘူးတဲ့သူ့ကိုအပယ်ဆင်းရဲကလွတ်အောင်တရားနိလန်းနေပေးထားတဲ့ကျေးဇူးရှင်ဖြစ်တဲ့အတွက်ကြောင့်မို့သူမကြော်ပဲမနေနိုင်ဘူးတဲ့ကျေးဇူးရှင်ပဲအဲ့တော့ဟိုကတားတယ်ခဏလေးပါကွာငါဆရာကြီးတွေရှိနေတဲ့အချိန်လေးပါဟိုကလည်းပဲတတိမရရင်တော့မကြောပါဘူးသူဖြစ်ရတတိယရင်တော့ဘယ်သူရှိဖြစ်ဖြစ်မကြောပဲမနေနိုင်ဘူးအဲ့ဒါနဲ့ ပြောလို့မရတဲ့အခါကလည်းကြတော့အိမ်ထဲဝင်သွားပြီးတော့ငှက်ကြီးတောင်တရှိကြီးထုတ်လာတယ်ထုတ်လာပြီးတော့မင်းဒီလောက်ကလေးတောင်မှမင်းရဲ့ပါဇက်ကလေးကိုငါပိတ်အောင်မတားနိုင်လို့ရှိရင် ဟောဒီမှာဓာတ်နဲ့မင်းအဲ့ဒီအချိန်ကျမှငါ့ကိုရှယ်တကွဲကျိုးနဲ့ဖြစ်ရင် ဟောဒီဓာတ်နဲ့အကုန်လုံးနှုတ်လို့ခုတ်ဆင်းပြင်မယ်ပေါ့ဟေးခုတ်ချင်လဲခုတ်နှုတ်လို့ဆင်ញံလဲဆင်းတတိယလူကတော့မကြတော့ပဲကိုမနေနိုင်ဘူးတရားတွေ့သွားတဲ့ပုဂ္ဂိုလ်ဟာ ဘုရားပေါ်မှာယုံကြည်မှုခိုင်မြဲတာလားမခိုင်မြဲတာလားဒါနဲ့ခုတ်တပ်ပမေဆိုတာတောင်မှ လုံးဝမတွန့်ယုံကြည်မှုကိုဘယ်လို့မှမစွန့်လွတ်နိုင်ကြောမှပဲတကယ်တမ်းပဲဟိုမှလူကြီးတွေသူတို့ရဲ့ဗြဟ္မဏဆရာကြီးတွေလာတဲ့အခါချက်ပြုတ်ပြီးတော့ကျွေးမွေးဆက်ကတ်တယ်အကောင်းပဲအဲဒီလို အကောင်းဆက်ကတ်နေရင်ကနေပြီးတော့ဟိုဗြဟ္မဏဆရာတယောက်ကရေတကောင်းတွေကရေကိုတောက်တာ အဲ့ဒီမှာရေတောင်ရင်းကနေပြီးတော့အဲ့ဒီအဖုံးကပွင့်ပြီးတော့ဘေးကိုပြုတ်ကြတော့ကလွန်လန်းဆိုတော့အဲ့ဒီမှာဘုန်းကြီးတို့တချို့ပုဂ္ဂိုလ်တွေဟာအလံတရားဖြစ်သွားပြီဆိုရင်ဗုဒ္ဓဟုတ်တယ်မလားအဲ့ဒီလိုဗုဒ္ဓတတယ်လို့ပဲအဲ့ဒီမှာတနင်္ဇာနေ့ပုံလေးမှာရလက်ဥချီပြီးနမောတတ္တဘဂဝါတော်အရတော်သမ္မာသမ္ဗုဒ္ဓတ္တကရောပါလေရောဟာအဲ့ဒီမှာတည်းကရောတဲ့ခါကျတော့မှဟိုကပြမနာဆရာကြီးကဟာ မိစ္ဆာယူဝါဒရှိတဲ့အိမ်ကုန်တို့ရောက်နေတယ်သူတို့ကလည်းဗုဒ္ဓယူဝါဒယူတဲ့ပုဂ္ဂိုလ်မိစ္ဆာပဲအဲဗုဒ္ဓကိုယူဝါဒယူတဲ့ပုဂ္ဂိုလ်ကလည်းတခြားယူဝါဒရှိတွေကိုမိစ္ဆာပဲအဲတော့မိစ္ဆာယူဝါဒရှိတဲ့အိမ်ကိုရောက်နေပြီဆိုပြီးချက်ချင်းထပြန်ပြေးကြအဲဒီမှာဆိုလိုရင်းကတော့ဒါလည်းနဲ့နဲ့မိမိကိုတတ်ပတ်မယ်ဆိုတာတောင်မှဒီဖရားပေါ်မှာယုံကြည်မှုတွေပြတ်နိုင်သလားမပြတ်နိုင်ဘူးလားဗျာလုံးဝမပြတ်နိုင်တကယ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့ယုံကြည်မှုဟာ ခိုင်မြဲတာလားမခိုင်မြဲတာလားအေးယုံကြည်မှုတရားတရားတွေဒီလောက်တိအောင်ခိုင်မြဲသွားပြီဘုန်းကြီးတို့ယောဂီများနောက်တစ်ခုရှိသေးတယ်တာရကလေးတစ်ခုနောက်တစ်ခုကဘယ်သူလဲဆိုတော့သုပ္ပဗုဒ္ဓတဲ့ရာဇဂျိုမြို့မှာမိငင်မွေးလာတဲ့အချိန်ကစပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာအင်မတန်ကန်ဆိုးတဲ့ပုဂ္ဂိုလ်ပဲအင်မတန်ကန်ဆိုးတဲ့ပုဂ္ဂိုလ်သူမမွေးခင်တည်းကသူကိုယ်ဝင်ရပြီဆိုတဲ့ကအဲ့ဒီ တောင်းစားတဲ့သူတော်စားရွာကြီးတရွာလုံးအလုတ်ကင်ဘယ်ကမှမရအောင်သွားတောင်းတော့လည်းဘယ်ကမှပေးမဲ့လူမရှိဘူးဒုက္ခရောက်ဒါသူဝန်သူကိုဝန်ရလာတဲ့အချိန်ကစပြီးတော့အဲ့လိုဖြစ်ကြတဲ့အခါကျတော့တရွာလုံးဒုက္ခရောက်ကြတဲ့အခါရွာကြီးကအိမ်လေးတစ်ထောင်ရှိတယ်လို့ဆိုပါတယ်အဲ့ဒီမှာ900စီဟိုဘက်ဒီဘက်ပိုင်းလိုက်တယ်900စီပိုင်းပြီးတော့တခါလေပိုင်းလိုက်တဲ့အခါကျတော့သူပါတဲ့ဘက်က900 အဲ့ဒီမှာအိမ်တော်စု900တောင်းစားလို့မရအောင်အလုတ်ကင်မရှိပြန်ဟိုဘက်ကတော့အားလုံးအလုတ်ကင်နေဆင်ပြေသွားတယ်အဲ့ဒီ900တွေကနေပြီးတော့တခါ250စီပိုင်းလိုက်ပြန်တယ်ပိုင်းလိုက်ပြန်တော့အဲ့ဒီသုပ္ပဗုဒ္ဓတရေသားလေးပါတဲ့ဘက်ကတောင်းစားလို့မရပြန်ဘူးအလုတ်ကင်နေမရှိပြန်ဘူးအဲ့ဒီလိုနဲ့ပိုင်းပိုင်းပိုင်းပိုင်းသွားလိုက်တာနောက်ဆုံးသူတိန်နဲ့ပဲကျန်တော့တယ်သူတိန်နဲ့ပဲကျန်တဲ့အခါကျတော့ဒီအိမ်ကကန်ဆိုးတဲ့အိမ်လားကန်ကောင်းတဲ့အိမ်လား ဟေးကန်ဆိုးတဲ့အိမ်ဆိုပြီးတော့လူတွေကအပေါင်းအသင်းမလုပ်ကြတော့ဘူးသူတို့အဲ့ဒီမှာရွာကနေထွက်သွားရထွက်သွားပြီးတော့နောက်ဆုံးအဲ့ဒီမှာခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကသွားတောင်းပြီးတော့မှကျွေးရတယ်ဇနီးဖြစ်တဲ့ပုဂ္ဂိုလ်တောင်းရင်မရအောင်အဲ့ဒီမှာခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်တောင်းတာလေးကိုပဲနှစ်ယောက်မျှတဆန်းအဲ့ဒီလိုနဲ့ဒီတရေသားလေးဖွာလာတယ်ပေါ့ဖွာလာတဲ့အခါကျတော့လည်းပဲရုပ်စင်းအင်္ဂါကနှာခေါင်းပြက်၊နှရွက်ပြက်၊လက်ပြက်၊ခြေပြက်အကုန်လုံးပဲ လက်တို့ခြေတို့ဘာမှကြည့်လို့ရှုလို့မကောင်းရုပ်ဆင်းအင်္ဂါလည်းဘလို့မှကြည့်လို့မကောင်းအဲ့ဒါနဲ့ခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ကသူ့ဇနီးကိုရှင်မကြီးမွေးလာတဲ့ဟာလည်းပဲဘလူးတမျှရုပ်ဆင်းအင်္ဂါလည်းဆိုးလိုက်တာလက်ကလည်းပြက်ခြေကလည်းပြက်နှာခေါင်းကလည်းပြက်နေရွက်ကလည်းပြက်တတ်ဘာတစ်ခုမှကြည့်မကောင်းဘူးအဲ့ဒီတော့မြေဖို့ဘလူးလေးမွေးတယ်လို့ပဲအဲ့ဒီတော့ဒီကလေးကိုသွားပြီးတော့ဆွန့်ပလိုက်ကြရအောင် ဟိုကမိခင်စိတ်ပဲလေကိုလလွယ်ဆယ်လမွေးဖွားလာရတဲ့သားလေးဆိုတော့မပြစ်နိုင်ဘူးဘယ်လိုမှပြောလို့ဆွေးနွေးလို့မရတဲ့အခါကျတော့ကဲဒီလောက်တောင်ရှိလာမင်းသားနဲ့မင်းနေရတော့ငါတော့သွားတော့မယ်ဆိုပြစ်သွားတယ်သားမိနှစ်ယောက်အဲ့ဒီမှာသားမိနှစ်ယောက်ဒီကလေးကိုပွေထားပြီးတော့လှက်ပတ်တောင်းရင်မရအောင်ကလေးကိုတနေရာလေးချထားပြီးသွားတောင်းမှရအဲ့ဒီလိုနဲ့ပဲသူ့ရဲ့ဘဝအသက်ရှည်ရှည်အောင်မွေးမြူလာခဲ့ရတယ် နောက်ကလေးလေးရွယ်ရောက်လာတဲ့အချိန်သွားနိုင်လာနိုင်အချိန်အဲဒီမှာကလေးကိုတနေရာမှာထားပြီးသွားတောင်းသွားတောင်းပြီးသားမင်းနဲ့အတူတူစားနောက်ဒီကလေးသွားတတ်လာတတ်တဲ့အချိန်ရောက်ပြီဆိုတဲ့အခါကျတော့မှမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကသားရည်ရော့ဟောဒီမှာခွဲ့ဟောဒီမှာဒုတ်ကလေးခွေးတွေလာတွေပါတွေလာရင်ကိုနကတ်လာရင်ဒီဒုတ်ကလေးနဲ့ကန်နော်ဟောဒီဟာလေးနဲ့တောင်းပေးသမျှဒီခွက်ကလေးနဲ့ခံပြီးတော့ငါသားစားသွားဟိုမှာဟိုအိမ်ကိုသွားပြီးတော့တောင်းကြီးဆိုပြီးတော့ မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာသားလေးကိုလမ်းညွန်ပေးလိုက်ပြီးတော့အဲ့ဒီမှာသားလေးဝင်းလျံနေပါလေကွယ်သွားပြီဆိုတဲ့အချိန်မှာ မိခင်ကထွက်ပြေးတာသားလေးကိုပြစ်ပြီးပြေးရအဲ့ဒီလိုနဲ့အင်မတန်ကန်ဆိုးတဲ့ပုဂ္ဂိုလ်ပါကိုယ့်ဟာကိုယ်နဲ့ပဲကိုယ့်ခြေတော်လေးပေါ်ထောက်ပြီးတော့ပဲဒီလိုပဲတောင်းရစားတောင်းနေရွယ်လေးရောက်လာတနေ့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ဉာဏ်တော်ထဲမှာဒီတုပ္ပဗုဒ္ဓတရားရမယ်အရေးကိုမြတ်စွာဘုရားမြင်ပါတယ် မြင်တော်မူတဲ့အခါကလည်းကြတော့မြတ်စွာဘုရားဓမ္မသဘင်ပွဲကြီးဆင်ရင်ကျင့်ပအဲလိုတရားပွဲကြီးဆင်ရင်ကျင့်ပပြီးတော့နေတဲ့အခါမှာသုမဘုရားကလည်းပဲလက်ပတ်ပြီးတော့တောင်းတယ်တိမ်ဝင်တိမ်ထွက်လက်ပတ်ပြီးတော့တောင်းရင်ကနေပြီးတော့တလန်းဝင်တလန်းထွက်နဲ့သွားရင်ကနေပြီးတော့လူတွေစုဝေးပြီးတော့နေတဲ့မြတ်စွာဘုရားရှင်ရဲ့တရားပွဲကြီးကိုလှမ်းပြီးတော့တွေ့ရတာ အဲ့ဒီလူတွေစုဝေးနေတဲ့မြတ်စွာဘုရားတရားပွဲကြီးကိုသူမြင်ရတဲ့အခါကလည်းကြတော့ဟာဟန်ကြပြီအလှပွဲကြီးတော့တွေ့ပြီငါတော့ဒီကနေ့အတွက်ကတော့ဘာမှစားဝေးတော်ကြီးပူဇော်မလိုတော့ဘူးသွားမှပဲဆိုပြီးသွားလိုက်အဲ့ဒီရောက်တဲ့အခါကျတော့အလှပွဲက တရားအလှပွဲဖြစ်ဘာအလှပွဲလဲတရားအလှပွဲအေးအစားအလှပွဲမဟုတ်ဘူးတရားအလှပွဲကြီးဖြစ်ဒါပေမဲ့လို့သူစိတ်ထဲမကြဘာကြောင့်လဲဆိုတော့သူတို့လူ လူဆင်းရဲမျိုးဒုက္ခိတာမျိုးမြတ်စွာဘုရားတရားနာဖို့ဆိုတာအင်မတန်ကိုခက်ခဲတာပဲမြတ်စွာဘုရားရှင်ရဲ့တရားပွဲကြီးကြုံဖို့ဆိုတာအင်မတန်ခက်ခဲတာအခုလမ်းဆောင်လမ်းကွာမှာမြတ်စွာဘုရားတရားပွဲကြီးကြုံရလေတော့ငါလည်းပဲဒီကနေ့ထမင်းငတ်ခြင်းလဲငတ်ပြီစီတော့မြတ်စွာဘုရားတရားကိုပဲငါနာမယ်ဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားရှင်ရဲ့တရားပွဲကိုနောက်ဆုံးအစွန်ကနေနာရလူကြားထဲဝင်လို့ရရလား သူ့မှာလည်းခန္ဓာကိုယ်ကအနာတွေနဲ့ညညမှာဆိုရင်အနာတွေကလေရားလုံးလို့အမလေးအလိုလေးနဲ့អော်ရတာအဲ့လိုអော်ရတဲ့အတွက်ကြောင့်ဘေးကပုဂ္ဂိုလ်တွေအိယာနေလန့်လန့်နိုးလုံးလို့သူ့ရဲ့နာမည်ကိုသုပ္ပဗုဒ္ဓလို့ခေါ်တာသူများအိယာကလန့်နိုးအောင်អော်တဲ့ကောင်အဲ့တော့သူ့ရဲ့အနာတွေကတော်တော်ဆိုးတာဆိုတော့အဲ့ဒီမှာအနာတွေကိုသူကိုယ်ကဖဲ့ရနေဆိုတော့អော်ရက်တာအဲ့လိုဆိုတော့တိတုပ္ပဗုဒ္ဓလူကြားနဲ့ဝင်လို့မဖြစ်တော့ အစွန်ဖျားလေးကပဲနာရမြတ်စွာဘုရားကလည်းပဲဒီသုပ္ပဗုဒ္ဓရောက်လာတဲ့အချိန်တည်းအောင်မြတ်စွာဘုရားတရားမဟောသေးဘဲနဲ့မြတ်စွာဘုရားစောင့်ဆိုင်းပြီးတော့သုပ္ပဗုဒ္ဓရောက်လာတဲ့အခါကျတော့မှဒါနကထာသီလကထာတက်ကကထာမေကကထာကမ္မနာအာရိနဝကထာစတဲ့ဒေသနာကိုအစဉ်အတိုင်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားပေးတယ်အဲဒီမှာဒေသနာကိုအစဉ်အတိုင်းသူ့ရဲ့ဒီမှာပါရမီတွေတဖြည်းဖြည်းတဖြည်းဖြည်းပြည့်ဝလာအောင် ဒေသနာစဉ်တိုင်းမြတ်စွာဘုရားဟောကြားပေးတဲ့အခါကလည်းကြတော့သူ့ရဲ့အစွန်အဖျားရောက်နေပြီမဲ့လူလည်းပဲမြတ်စွာဘုရားဟောတဲ့တရားပရိသတ်ရဲ့အစွန်ကကြားလောက်အောင်မြတ်စွာဘုရားရဲ့တကူတော်နဲ့သူ့စီကိုအတန်တော်လှုပ်ပေးတယ်။အဲဒီခါမှာသုဗ္ဗဗုဒ္ဓကလည်းပဲမြတ်စွာဘုရားရဲ့တရားကိုဒီတစ်ချိန်လေးနာရပြီမဲ့လူလည်းပဲဒီတစ်ချိန်ကိုစူးစူးဆိုင်ဆိုင်တေချာလေးနာကြတော့မြတ်စွာဘုရားဟောတဲ့တရားလုံးတိုင်းတရားလုံးတိုင်းသူသဘောပေါက်နေတယ် ဘာကြောင့်လဲစူးစူးဆိုင်ဆိုင်နာလို့လားမနာလို့လားအဲ့လိုစူးစူးဆိုင်ဆိုင်ကလေးနာတဲ့အတွက်ကြောင့်မို့ဒီခါလေတရားတော်ပေါ်မှာသဘောတွေပေါက်ပြီးတော့နေတာမြတ်စွာဘုရားရဲ့တရားတော်ကလည်းပဲဒါနာကနေသီလသီလကနေသက်ကသက်ကကနေမက်ကကထာအဲ့ဒီကျင့်ကြံပွားများအားထုတ်မှုကထာတိအောင်ဒီမှာရှုမှတ်ပွားများအားထုတ်ပုံနေတိအောင်ဟောလိုက်တဲ့ခါကျတော့သူလည်းခန္ဓာညံသွင်းပြီးတော့နှလုံးသွင်းပြီးတော့ရှုမှတ်မြတ်စွာဘုရားဟောတဲ့တရားနာကနာ ခန္ဓာမှာညာဆိုင်ပြီးတော့နှလုံးသွင်းရှုမှတ်ရင်းနဲ့မြတ်စွာဘုရားရဲ့ဒေသနာတော်ဆုံးအဲ့ဒီအချိန်မှာပဲဒီသုပ္ပဗုဒ္ဓလူနူလေးဟာကိလေသာအသောကုန်ခန့်သုပ္ပဗုဒ္ဓလူနူလေးဟာသောတပတ္တိမဉ္ဇဉ်ပူညာဆက်ရောက်ပြီးတော့သောတပန်အရိယာပုဂ္ဂိုလ်လေးဖြစ်သွား။ဘာအရိယာပုဂ္ဂိုလ်ဖြစ်သွားလဲ။အဲ့ဒီမှာသောတပန်ပုဂ္ဂိုလ်ဖြစ်သွားပြီဆိုတော့သူကမြတ်စွာဘုရားကိုသူ တွေ့တဲ့တရားနဲ့ပတ်သက်ပြီးတရားလျှောက်ခြင်းနဲ့မလုပ်ခြင်းလဲ။တရားလျှောက် တရားလျှောက်ချင်တာတရားတွေ့တဲ့ပုဂ္ဂိုလ်နဲ့မတွေ့တဲ့ပုဂ္ဂိုလ်ကွာတာပဲတရားတွေလျှောက်เสียရမရှိလို့တရားမတွေ့တဲ့ပုဂ္ဂိုလ်ကတော့တရားလျှောက်ရမှာကိုဝင်လေးပြီးတော့ဟိုပတ်ဒီပတ်နဲ့တခါနဲ့အောက်ဆင်းလိုက်ထက်တက်လိုက်ဒီလိုဖြစ်နေတရားတွေ့တဲ့ပုဂ္ဂိုလ်ကြတော့ဟိုတရားလျှောက်ခြင်းကိုမရောက်သေးဘူးသူကလျှောက်ခြင်းနေတာတရားလျှောက်ခြင်းနေတာအခုလည်းပဲသူကတရားတွေ့ထားတဲ့ပုဂ္ဂိုလ်ဆိုတော့တရားလျှောက်ခြင်းတယ်တရားလျှောက်ခြင်းပေမဲ့ तू လူကြားတဲ့ကိုဝင်လို့ဖြစ်ပါမလား မဖြစ်ဘူးသူလိုပုဂ္ဂိုလ်ကလူကြားထဲဝင်လို့မဖြစ်ဘူးဘုရားလည်းမြတ်စွာဘုရားတရားပွဲပြီးပြီဆိုတော့တရားတော်ကမကြီးခုဒီမှာလိုပဲပေါ့လာပြီးတော့ကြောကြနှုတ်ဆက်ကြအဲ့လိုမြတ်စွာဘုရားနဲ့သူမဝင်နိုင်ဘူးအဲ့ဒီမှာနဲ့စောင့်အဲ့လိုမြတ်စွာဘုရားကျောင်းတော်ပြန်မယ်လမ်းကနေသွားဆောင်ရင်ကနေမြတ်စွာဘုရားကျောင်းတော်ပြန်ဖို့တကားနေအဲ့ဒီကျောင်းတော်ပြန်ဖို့တဲ့အခါကျတော့သူဟာမြတ်စွာဘုရားကျောင်းကိုပဲသွားပြီးတော့ရှောက်မယ်ဆိုပြီးသွားတာ အဲ့ဒီကမှာတရားမင်းရဲ့ဗန္ဓုကဗလာကြောက်ဖြာတင်းတဲ့အခါကျတော့ဘာကြောင့်လဲကြည့်လိုက်တော့ဩသုဘဗုဒ္ဓတရားရတဲ့အကြောင်းကိုသူမြတ်စွာဘုရားရှောက်မလို့တကယ်ပဲတရားရတာတွေ့တာဟုတ်မဟုတ်ငါသွားပြီးတော့စမ်းသပ်ကြည့်အောင်မလီဆိုပြီးတော့တရားမင်းကနေပြီးတော့အဲ့ဒီသုဘဗုဒ္ဓကိုဟဲ့သုဘဗုဒ္ဓဆိုပြီးခေါ်လိုက်တာခေါ်ပြီးတော့သင်ဘသူလဲမေသုဘဗုဒ္ဓဆိုပြီးတော့ခေါ်လိုက်တဲ့အခါကျတော့ဟိုကလည်းပဲကြည့်တယ်တင့်ကငါ ချမ်းသာအောင်လည်းလုပ်ပေးမယ်။တင်းရဲ့ယောဂါတွေလည်းပျောက်ကင်းအောင်လည်းလုပ်ပေးမယ်။တင်းရဲ့ရုပ်ဆင်းအင်္ဂါတွေလည်းပဲလှပတင့်တယ်အောင်လည်းလုပ်ပေးမယ်တဲ့။ဒီရာဇကြိုမြို့ကြီးမှာလည်းပဲတင်းဟာအဆင်းရဲဆုံးဒါပေမဲ့တင်းဟာအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်အောင်လည်းငါလုပ်ပေးမယ်။တင်းငါပြောခိုင်းတဲ့စကားပြောမလားမိတယ်။နေပါအောင်တင်းကဘသူလဲကျွန်ုပ်တရားပဲ။ဘာပြောရမှာလဲဆို ဖရာဖြင့်ကိုးကွယ်ရမဟုတ်ဘူးတရားဖြင့်ကိုးကွယ်ရမဟုတ်ဘူးတန်ခါဖြင့်ကိုးကွယ်ရမဟုတ်ဘူးဘုရားတရားတန်ခါယရဏသုံးပါးဟာကိုးကွယ်စည်းကပ်ရမယ်မဟုတ်ဘူးလို့သင်ပြောအဲ့ဒီလိုဆိုရင်တင့်ကငါအစိုးသောကပြောတဲ့အတိုင်းဟောဒီရာဇကြိုမျိုးကြီးမှာချမ်းသာဆုံးပုဂ္ဂိုလ်ဖြစ်ရသင်ဟာချောလှဆုံးပုဂ္ဂိုလ်ဖြစ်ရသင်ရဲ့ကျမ်းမာရေးတွေအကောင်းဆုံးပုဂ္ဂိုလ်ဖြစ်ရငါအကုန်လုံးတာဝန်ယူတယ်ဆိုတော့အောင်မယ်အဲ့ဒီကြတော့မှသုပ္ပဗုဒ္ဓကဘာလဲတရားတဲ့ဘာတရားလဲ တခါတည်းရေထဲဖြောတောက်ပြလိုက်မယ်အဲဒီမှာသုဘဘုရားကဘာတရားလဲပေါ့သင်ကကျွန်ုပ်ကို လူမွဲလူစင်းရဲလို့ပြောတယ်ဘုရားဆရှိတဲ့သူတော်ကောင်းတွေကကျွန်ုပ်က လူမွဲလူစင်းရဲမဟုတ်တော့ဘူးကျွန်ုပ်မှာတရားသီလသုဒ္ဓစာကစတဲ့သူတော်ကောင်းဥစ္စာတွေကျွန်ုပ်မှာပြည့်စုံနေပြီတဲ့။ဘာတွေပြည့်စုံနေပြီလဲ။ ဟေးသူတော်ကောင်းတရားတွေသူတော်ကောင်းဥစ္စာခုနှစ်ပါးပြည့်စုံနေပြီတဲ့အဲလိုသူတော်ကောင်းဥစ္စာတွေပြည့်စုံနေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဟာလူစင်းရဲမဟုတ်တော့ဘူးလူချမ်းသာတဲ့အဲတော့သင်လိုတရားမျိုးနဲ့ကျွန်တော်ကပက်ပြိုင်ပြီးစကားပြောနေအချင်းကုန်းနဲ့ကျွန်တော်နာကထွက်သွားပါဆိုပြီးတော့အဲ့ဒီမှာလူလူလေးကလက်ညှိုးထိုးပြီးတော့ငေါ့လှုပ်လိုက်တယ်ကတရားမျိုးထွက်ပြရတယ်အရိယာပုဂ္ဂိုလ်ကပြောတာဆိုရင်ဘယ်လို့မှမခံနိုင်ဘူး အဲ့ဒီမှာတရားမင်းအဲ့ဒီနာကနေခွာသွားပြီးတော့မြတ်စွာဘုရားထံသူအရင်ရောက်အောင်သွားတယ်မြတ်စွာဘုရားထံအရင်ရောက်အောင်သွားပြီးတော့တရားမင်းကဒီလိုဒီအကြောင်းဒီသုပ္ပဗုဒ္ဓကိုသူတရားစမ်းတဲ့အကြောင်းကိုမြတ်စွာဘုရားကိုလျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားကတရားမင်းနဲ့သင်လိုတရားမင်းမျိုးတဦးတယောက်တည်းမဆိုထားနဲ့ရာထောင်ချီပြီးတော့သုပ္ပဗုဒ္ဓရဲ့တရားတရားကိုဖြစ်စည်းရင်ဘယ်တော့မှမပြည့်စည်နိုင်တော့ဘူးတဲ့ သောတာပန်အရိယာပုဂ္ဂိုလ်ရဲ့တရားတရားဟာခိုင်မြဲသွားပြီဘယ်လိုပုဂ္ဂိုလ်ကဖြစ်ဖြစ်ပြတ်နိုင်ပါဦးမလားဗျာမပြတ်နိုင်တော့ဘူးအဲ့တော့ယုံကြည်မှုစွမ်းရည်တွေဟာအာကောင်းသလားအာမကောင်းဘူးလားထက်မြက်တာလားမထက်မြက်ဘူးလားအေးဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအဲ့ဒါလေးကိုဆောင်ပုဒ်လေးပေးထားတယ်ခေတ္တလေးဆိုကြည့်အောင်ဗုဒ္ဓစွမ်းရည်ဗုဒ္ဓစွမ်းရည်တွေ့မြင်ပြီးတွေ့မြင် ယုံကြည်မြဲလှစွာဗုဒ္ဓစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလှစွာဆုလိုက်ပါ ဓမ္မစွမ်းရည်တွေ့မြင်ပြီးယုံကြည်မြဲလှစွာဆိုလိုက်ပါတန်ခါစွမ်းရည် တွေ့မြင်ပြီးယုံကြည်မြဲလာစွာသုဟောဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုဏ်ကိုယုံကြည်မှုတွေ သောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာခိုင်မြဲပြီလားမခိုင်မြဲဘူးလားခိုင်မြဲပါဘယ်တော့မှဘုရားဥမတိုက်ပဲဘုရားမကြောပဲမနေနိုင်တော့ဟုတ်တယ်မို့လားဘယ်တော့မှတရားတွေမရှုမှတ်ပဲမပွားများပဲမနေနိုင်တော့တန်ဃာတော်ရဲ့ဂုဏ်တွေကိုလည်းပဲအာယုံပြုပြီးတော့တန်ဃာတော်များကိုလည်းပဲမကြောပဲမယုတ်သေးပဲမနေနိုင်တော့ဘာကြောင့်လဲဆိုတော့ဒီစွမ်းရည်ဓမ္မရဲ့စွမ်းရည်တွေကိုအလုံးကိုယ်တိုင် မတွေ့ရဘူးလားကိုယ်တိုင် မခံစားရဘူးလား ကိုယ်တိုင်ခံစားရနောက်ပြီးတော့နံပါတ်၄ကအရိယာကံတေဟိသီလေဟိတမ္မနာကတောအရိယာတို့မြတ်လို့အပ်တဲ့သီလဆိုတာ၅ပါးသီလပဲအရိယာပုဂ္ဂိုလ်ဟာ၅ပါးသီလကိုခါဝတ်ပစိုးခဲ့သူမြဲတယ်ဘာခဲ့သူမြဲလဲခါဝတ်ပစိုးခဲ့ဘယ်လိုအကြောင်းအကြောင်းကြောင့်မှဒီသူ့ရဲ့၅ပါးသီလမပျက်စီးစေဘူးတဲ့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဥဒိဏမင်း ဥစိဏီပြည်ကြီးမှာအုပ်စိုးတဲ့ဥဒေနာမင်းအဲ့ဒီမှာသူ့ရဲ့မိဖုရားတွေ၃ဦးရှိတယ်လို့ဆိုပါတယ်အဲ့ဒီ၃ဦးတည်းကဒါပါတော့ဘုန်းကြီးတို့ရဲ့မြတ်စွာဘုရားရဲ့တပိတာဝကကတမ္မာဝရီမင်းသမီးဘသူတယ်လဲအဲ့ဒီတမ္မာဝရီမင်းသမီးကိုမြန်နိုးတော်မူတဲ့အတွက်ကြောင့်မာဂန္ဒီကလုံးဝမကျင့်တတ်ဘူးမြတ်စွာဘုရားရဲ့တပိဖြစ်တဲ့အတွက်ကြောင့်မို့လဲပို့ပြီးတော့မကျင့်တတ်ဘူးဘာကြောင့်လဲဆိုတော့မြတ်စွာဘုရားကသူ့ရဲ့မိဘနှစ်ပါးက ဒီပုဇ္ဇဏီပြည်ရှင်ဖြစ်တဲ့ဥဒိဏမင်းနဲ့မတွေ့ခင်မြတ်စွာဘုရားကို ပေးတာသူသမီးကိုလက်ထပ်ပါသူသမီးကိုယူပါဆိုမြတ်စွာဘုရားကိုသွားပေးတာသူ့မိဖေကအဲ့ဒီအချိန်မှာမြတ်စွာဘုရားတင့်ရဲ့သမီးကိုငါတတွေးခွဲလောက်တော့မမြတ်နိုးဘူးဆိုပြီးပြောလိုက်တယ်မြတ်စွာဘုရားအဲ့လိုပြောတဲ့အခါမှာတိတ်နာကြီးသွားတာနာကြီးသွားတဲ့အတွက်ကြောင့်ဒီတမ္မာဝရိယမြတ်စွာဘုရားကိုကိုးကွယ်တဲ့မြတ်စွာဘုရားတပည့်ဖြစ်တဲ့အတွက်ကြောင့်ကိုလည်းသူမလိုလားအောင်

မချင်းမြတ်နိုးရင် तू မတတ်ဘူးပေါ့ဟိုကတရားတွေ့ထားတဲ့ပုဂ္ဂိုလ်ဆိုတော့တတ်ပါမလားမတတ်တော့ဒါကြောင့်မို့ဘလောက်ပဲကိုယ်မှသေပေးကြုံမေးစီဒီပန်ဒီငါးပါးသီလကိုဘယ်တော့မှမပြည့်စည်တော့သူတဲ့တတ်တာဘယ်တော့မှမလုပ်တော့ဘူးသူကိုတတ်ချင်တာတတ်ပြစီအဲ့ဒီမှာဥဒိဏမင်းကအမျိုးစုံပြောတာပဲဒါပေမဲ့လို့လုံးဝမတတ်ခဲ့ဘူးဘာကြောင့်လဲဆိုတော့အရိယာပုဂ္ဂိုလ်ဟာအပေကြစီနိုင်လောက်တဲ့သူတဲ့တတ်ခြင်းမှဘာဖြစ်တာလဲ ရှောင်ကျင်တယ်လုံးဝကိုရှောင်ကျင်တယ်ဒါမှမဟုတ်ဩငါတော့ဆရာပုဂ္ဂိုလ်တွေကလည်းသောတာပန်လို့ပြောတာလေဘေးကပုဂ္ဂိုလ်တွေကလည်းငါ့ကိုသောတာပန်လို့ထင်နေကြတယ်ငါတော့ဟန်ဆောင်ပန်ဆောင်နဲ့နေလိုက်ဦးမှာပဲအဲ့လိုဟာမျိုးကိုမရှိဘူးဒါတကယ်သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟန်ဆောင်ပန်ဆောင်စောက်တည်တာမျိုးမဟုတ်ဘူးနော်တကယ်ကို အစ်စ်တကယ်ကိုသူ့အသက်တချင်းသူ့စာကိုချင်းသူ့တန်းအိမ်ရမှားချင်းလုံးဝမရှိတော့မဟုတ်မမှန်တဲ့ဇကားတွေ ပြောဆိုခြင်းမူတဝါဒပြောဆိုခြင်းဒါတွေလုံးဝမရှိတော့ရေစရာမောစရာအနေနဲ့လည်းမပြောတော့ဘာအနေနဲ့မှကိုမပြောတော့ဒီမူသားစကားတွေသူရမေရယမူရင်မေလျော့စေတတ်တဲ့ရေသေးစားဒီ၅ပါးသီလကတော့ဖြင့်ခါဟုတ်ပစိုးကဲ့သို့မမြဲဘူးလားဗျာမြဲပါဒါကြောင့်မို့အရိယာတို့မြန်နိုးအပ်တဲ့သီလဆိုတာဒီ၅ပါးသီလပါ၅ပါးသီလကိုခါဟုတ်ပစုကဲ့သို့မြဲပါလေဒါကြောင့်အရိယာတို့မြန်နိုးအပ်တဲ့သီလနဲ့လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာလုံးဝပြည့်စုံတဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာ ကဲဆိုလိုက်အရိယာကန္တအရိယာကန္တငါသီလငါသီလလုံးဝပြည့်စုံရာလုံးဝပြည့်စုံရာအရိယာကန္တအရိယာကန္တငါသီလငါသီလလုံးဝပြည့်စုံရာလုံးဝပြည့်စုံရာဆိုလိုက်ပါအရိယာ မြတ်သောတာပံတရားမှန်လေးတန်စုံလင်ရာမြတ်သောတာပံတရားမှန်လေးတန်စုံလင်ရာသုဗံ ကဲသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒီဂုံအင်္ဂါ၄ပါးပြည့်စုံရမယ်။ဘာပြည့်စုံရမှာလဲ။ဘုရားပေါ်မှာယုံကြည်မှုခိုင်မြဲရမယ်။တရားပေါ်မှာယုံကြည်မှု၊သံဃာပေါ်မှာယုံကြည်မှု။အရိယာတို့မြတ်တို့အပ်တဲ့၅ပါးသီလခါဟောပစုကဲ့သို့မြဲရ။ဒီ၄ပါးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒီ၄ပါးပြည့်စုံရမယ်။ဒါဒီမှတ်ကြောက်လေးနဲ့တင်ကြည့်။သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကဘယ်လိုနေလဲ။ဒါလေးနဲ့ပဲတင်ကြည့်။ဘာမှသိပြင်အကဲခတ်စရာမလိုဘူးဒီပုဂ္ဂိုလ်ဟာ ဒီဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုဏ်ကျေးဇူးတွေမြဲသလားမမြဲဘူးလားငါးပါးသီလမြဲလားမမြဲဘူးလားဒါနဲ့ပဲကြည့်လိုက်အဲ့ဒီမှကြောင့်နဲ့တင်ကြည့်ရင်ဒါသောတာပန်စစ်မစစ်မသိနိုင်ဘူးလားသိနိုင်တယ်ဒီလောက်နဲ့သောတာပန်ကိုအဆုံးဖြတ်ပေးလို့မရသေးဘူးသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာပယ်ရမယ်တန်ရောစဉ်၅ပါးရှိတယ်ပယ်ရမယ်တန်ရောစဉ်ဘယ်နှပါးလဲ၅ပါးပါ၅ပါးရှိတယ် အဲ့ဒီပေးရမယ့်တန်ရောစဉ်၅ပါးကိုလည်းပဲကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကအဲ့ဒီတရားကြီးကိုဆက်ပြီးတော့ဟောပြအဲ့ဒီသောတာပန်ပေးရမယ့်တန်ရောစဉ်၅ပါးကတော့ဘာလဲဆိုတော့ဒိဋ္ဌိတဲ့ဒီယုံနာပေါ်မှာငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့ထင်မှန်းနေတဲ့ဒိဋ္ဌိလုံးဝမရှိတော့ဘူးဒိဋ္ဌိကို အမြင့်ပြတ်ပယ်တတ်နိုင်ပြီတဲ့ဒီတက္ကရာဒိဋ္ဌိလုံးဝအမြင့်တတ်ပယ်တတ်နိုင်ပြီတဲ့ ဝေစည်းကိစ္စဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံမှားမှုဘာနဲ့မှယုံမှားမှုမရှိတော့ဘူးယုံမှားမှုလည်းပဲလုံးဝကင်းစင်ပြီတဲ့ဒါလည်းပဲအမြင့်ပြတ်ပဲတတ်နိုင်နေတယ်သီလဗရဗြဟ္မာသဒီပုဂ္ဂိုလ်ဟာခွေးလိုသွားခွေးလိုစားခွေးလိုအိတ်နွားလိုသွားနွားလိုစားနွားလိုအိတ်ရေချုံမီလိုတုံးခုံစက်ကဆိုတဲ့ အဲ့ဒီမှာသစ္စာလည်းမမြင်ပါပဲနဲ့မဲ့ခင်ရှိပါတရားလည်းမဟုတ်ပါပဲနဲ့ဒီပုဂ္ဂိုလ်ရဲ့အကျင့်တွေဟာချမ်းသာလိမ့်မယ်ဆိုတာလုံးဝလက်မခံဘူးတဲ့ဒီအကျင့်တွေကိုလည်းဘယ်တော့မှမကျင့်ဘူးတဲ့တိလပရပရမတဒါလည်းပဲလုံးဝကင်းတယ်တဲ့နောက်ပြီးတော့အိတ်တာမနာလိုမှုဆိုတဲ့အိတ်တာဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာလုံးဝမရှိတော့ဘူးတဲ့ကိုယ်ရဲ့ဘာအကြောင်းကြောင့်မှ တိုးတက်နေလို့ကိုယ့်ရဲ့တာနေလို့ပညာတာနေလို့ယာတုတာနေလို့စီးပွားတာနေလို့ရုပ်ဆင်းအင်္ဂါတာနေလို့အပေါင်းအသင်းမိတ်ဆွေတွေတာပြီးတော့ပေါများနေလို့ဒီပုဂ္ဂိုလ်ပေါ်မှာဣဒ္ဓဆိုတာမနာလိုမှုမရှိတော့ဘူးတဲ့မစ္စရိယကိုလိုကောင်းစားချမ်းသာမှာကိုဝန်တုံမှုဆိုတဲ့မစ္စရိယလည်းမရှိတော့ဘူးတဲ့။ဒါတော့ဘုန်းကြီးတို့ပုထုဇဉ်များမှာ ကိုကဒီလုတ်ကိန်းအလုတ်လေးအကင်လေးနဲ့အလုတ်ကင်ဖြစ်နေပြီဆိုရင်တခြားပုဂ္ဂိုလ်လည်းဒီလုတ်ကင်လေးနဲ့ဖြစ်အောင်မျှဝေခြင်းနဲ့စိတ်မရှိကြဘူးလေသူလည်းကိုလိုချမ်းသာလာမှာကိုစိုးရိမ်တယ်လေအဲဒီပုဂ္ဂိုလ်နဲ့ဆက်သွယ်မိလို့ဒီကိုကယာရုတွေတက်လာတယ်အကျိုးစီးပွားတွေဖြစ်ထွန်းနေတယ်ဆိုရင်အခြားပုဂ္ဂိုလ်လည်းဒီပုဂ္ဂိုလ်နဲ့ဆက်သွယ်မိအောင်ကိုဘာမှလုပ်မပေးတော့ဘူးလေကိုလိုသူလည်းပဲကောင်းစားလာမှာချမ်းသာလာမှာကိုဝန်တိုးတာကိုမစ္စရိယလို့ခေါ် အဲ့ဒီဝန်တုံမှုဆိုတဲ့မစ္စရိယလည်းပဲအဲ့ဒီသောတပန်ဖြစ်တဲ့ပုဂ္ဂိုလ်မှမရှိတော့ဘူးပဲအဲ့ဒီတန်ရောစဉ်၅ပါးကိုပယ်နိုင်တယ်ဘာတွေပယ်နိုင်တာလဲဟေးတန်ရောစဉ်၅ပါးကိုပယ်နိုင်တယ်ဆိုတော့ကဲတကကြီးတဲ့အဲ့ဒီမှတ်ကြောက်ပဲဒါဘုန်းကြီးတို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်မှာဒိဋ္ဌိဝိသိကိစ္စသီလပရပရမာသဣဒ္ဓမစ္စရိယ ဒီတန်ရောစဉ်၅ပါးကိုပယ်နိုင်မပယ်နိုင်ဒါတကာကြီးကိုယ်တိုင်ဆုံးဖြတ်ဆိုပြီးတော့ဆရာတော်ဘုရားကြီးကအဲ့ဒီမှာသူ့ကိုဒီဓမ္မရာတသုတ်တံမှာလာတဲ့သောတာပန်ဤဂုံရင်္ဂါ၄ပါးနဲ့ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ပယ်ရမယ့်တန်ရောစဉ်၅ပါးကိုဟောကြားပေးလိုက်ပါတယ်အဲ့ဒီဟောကြားပေးလိုက်တဲ့အခါကျတော့ဒကာကြီးဟာသူ့ဟာသူပဲခေါင်းရမ်းလာတယ်ဘုန်းကြီးဘေးနားမှာထိုင်နေတာဆိုတော့တပည့်တော်မပြည့်စုံသေးပါဘူးဗျာ ဒီမှတ်ကြောင်းနဲ့တင်ကြည့်ရင်အတင်မခံနိုင်သေးပါဘူးတဲ့တပည့်တော်မှာဒီလောက်ထိအောင်မပြည့်စုံသေးဘူးဖျားတဲ့သဘောပေါက်ပါပြီတဲ့အဲ့ဒီမှာဒကာကြီးကကြည်ကျင်နက်နက်ပါပဲဆရာတော်ဘုရားကြီးကဉာဏ်ကိုအဆုံးဖြတ်ကိုယ်တိုင်မပေးခဲ့ပါဘူးဒါကြောင့်မို့ဘုန်းကြီးတို့ဒီသာသနာမှာဉာဏ်တွေကိုဘယ်ပုဂ္ဂိုလ်အားတော့ဖြင့်ဘယ်လိုဉာဏ်တွေပေးနေပြီဉာဏ်တွေဖြစ်နေပြီဆိုတာမျိုးအဲဒါမျိုးဟာမြတ်စွာဘုရားမှလွယ်၍ဉာဏ်ကိုအဆုံးဖြတ်မပေးပါဘူးဘုရုသောတာပန်ဖြစ်ပြီး ဘုဒ္ဓကရာကံဖြစ်ပြီးဘုသူနာကံဖြစ်ပြီးယဟနာဖြစ်ပြီးလို့မြတ်စွာဘုရားတပါးတည်းပဲဆုံးဖြတ်ပေးခဲ့ပါတယ်ရှင်သာရိပုတ္တရာရှင်မမောကလံရှင်မကတ္တပညီတော်အာနန္ဒာမစပြီးတော့ဘယ်ပုဂ္ဂိုလ်မှဒီဉာဏ်ကို ဆုံးဖြတ်ပေးခဲ့တာ မရှိခဲ့ပါဘူးဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာလည်းပဲယောဂီတွေကိုဉာဏ်ဆုံးဖြတ်မပေးခဲ့ပါဘူးဒီတော့ဉာဏ်ဆုံးဖြတ်မပေးတော့အရှင်ဘုရားတို့ မာစီတန္တနာရိတ်တာကဉာဏ်စဉ်တရားတွေနာခွင့်ပေးတယ်နာခွင့်မပေးဘူးစသည်ရှိတယ်မဟုတ်လားလို့စောရကတက်ပြီးမေးเสียရှိပါဟုတ်ပါတယ်ဒါပေမဲ့ဒီပုဂ္ဂိုလ်ကိုဒီဉာဏ်စဉ်တရားနာခွင့်ပေးတာနဲ့မပေးတာသူ့ကိုအဆုံးဖြတ်ပေးခဲ့တာမဟုတ်ပါဘူးယောဂီရဲ့သီလတမာရိသူဝိပဿနာပညာအထိုက်လျောက်ဖြစ်လာတဲ့ဒီမှာဥရိယပယဉာဏ်မျိုးတကယ်တမ်းဆိုရင် ရှိရှိပုဂ္ဂိုလ်တွေက ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကိုယ်တိုင်မေ့ချီဘူးပါလေရှေ့တုန်းကပုဂ္ဂိုလ်တွေကတဲ့ဉာဏ်စဉ်နေအားထုတ်တဲ့ကံမှာပြည့်စုံကြတယ်တဲ့ဒါနဲ့ဘုန်းကြီးကအခုအခုခေတ်အားထုတ်တဲ့ပုဂ္ဂိုလ်တွေရောဘုရားဆိုတော့မပြည့်စုံကြဘူးဘာကြောင့်မပြည့်စုံကြလဲဘုရားဆိုတော့ရှေ့ခေတ်ကပုဂ္ဂိုလ်တွေကတရားအားထုတ်ဖို့ရောက်လာတယ်ဆိုတဲ့ကူက ကိုအိုးကိုခွက်ကလေးနဲ့ကိုဟာကိုချက်ပြုတ်စားပြီးတော့လာပေါင်းများစွာတရားကိုတစိုက်မှတ်မှအထုတ်တယ်။စကားပြောမဲ့လူလည်းမရှိဘူးတဲ့။အိမ်ကလူကလည်းတလနေမှတစ်ခေါက်ပဲလာတယ်တဲ့။တစ်ခေါက်လာတာကလည်းသူ့ရဲ့ချက်ပြုတ်စားတဲ့ရိတ်ခါကုံသွားမှစိုးလို့ရိတ်ခါလေးလာဖြည့်တင်းပေးတာပဲရှိတယ်တဲ့။စကားတွေလည်းအကျယ်တဝင့်ဘာမှပြောဆိုပြီးတော့နေကြတာမရှိဘူးတဲ့။အဲတော့ ကိုတရားလေးကိုပဲနောက်ပြီးတော့အစားအသောက်နဲ့ပတ်သက်လို့လည်းပဲအဲ့ဒီရှေးခါကာလကပုဂ္ဂိုလ်တွေကမိမိတို့အိမ်ကနေကြော်လှော်ပို့ထားတဲ့ဟာလေးပဲဒါလေးနဲ့ငပြည့်ကြုံငချောက်ကြော်ဒါလေးနဲ့ပဲမနေ့လဲဒါပဲနေ့လဲဒါပဲဒါနဲ့ပဲပြီးတယ်အခုခေတ်ပုဂ္ဂိုလ်တွေကမနေ့ကြတော့လည်းပဲမတင်းတင်နိုင်ဘူးဟိုဟာနဲ့မှဒီဟာနဲ့မှအဲ့ဒီဟာဒီပြည့်စုံအောင်ပါပြန်တော့လည်းပဲအချိုလေးတဲခြင်းသေးတယ်လို့ပါပြန်ရောအမျိုးစုံမတင်းတင်နိုင်ဘူး နေကြပြန်တော့လည်းပဲဟိုဟာနဲ့မှဒီဟာနဲ့မှဒါမကြိုက်ဘူးဟိုဟာမစားဘူးဆိုတာဖြစ်လာအဲ့ဒီရှေးခေတ်ကပုဂ္ဂိုလ်တွေကဒီစားတဲ့စားတောင်းတဲ့ဆက်လို့လည်းပဲဒီဘက်မှာလောဘတဏှာတွေကအတော်နဲတာပဲရှိတာလေးနဲ့ရောင်ရဲတင်းနေပြီးတော့တရားကိုသာဒီဇိုင်းမှတ်မှတ်နဲ့ကြိုးစားအားထုတ်တဲ့ခါကျတော့အဲ့ဒီပုဂ္ဂိုလ်တွေကဉာဏ်စဉ်တရားတွေပြည့်ပြည့်စုံစုံဖြစ်ကြတယ်တဲ့အခုခေတ်ပုဂ္ဂိုလ်တွေကြတော့ရောက်လာတဲ့ကဒီကနေ့ရောက်လာ နောက်ရကြအင်္ဂါလူကလိုက်လာပြီ နောက်ရကြအင်္ဂလူကလိုက်လာပြီဟောဟိုဘက်ကြတော့လေအเจ้าနေတဲ့ပုဂ္ဂိုလ်နဲ့တခါနဲ့အခန်းပေါ်ကကိုကမသိလို့ဘယ်လာလာလဲသွားမိတ်ဆက်ပြီဘယ်လာလာလဲဘယ်နေနေမှာလဲဟောမိတ်ဆက်ပြီးစကားပြောပြီအဲ့ဒီကူကဘာသမารီမှဖြစ်เสียအကြောင်းကမရှိတော့အဲ့တော့ဉာဏ်နေဖြစ်ဖို့ဆိုတာလဲတော့ခုခက်ခဲပါအဲ့တော့ဉာဏ်နေကပြပြဝဝမဖြစ်ကြဘူးသို့တော်တဲ့ ပြည့်ပြည့်ဝဝမဖြစ်ပေမဲ့တမာလေးတွေရလို့စိတ်တည်ငြိမ်မှုလေးရလို့နိဗ္ဗာန်တရားတွေကင်းပြီးတော့အာယုမစိတ်လေးမြဲလာပြီဆိုရင်တဲ့သူ့ဟာတရားရဲ့အတွေ့လေးတွေရသွားပြီကိုယ်စိတ်အေးချမ်းမှုလေးတွေရနေပြီတဲ့နောက်ပြီးတော့လည်းပဲယုတ်တရားနံတရားလေးတွေရဲ့ဖြစ်မှုပြမှုသဘောလေးကို သူသဘောပေါက်သက်ဝင်သွားတယ်ဆိုရင်ပဲတရားတရားတွေလည်းအကောင်းလာပြီအဲ့ဒီလောက်တရားတရားတွေအကောင်းလာပြီဆိုရင်ဒီပုဂ္ဂိုလ်တဲ့ ရိတ်တမလာပါနဲ့ပြောတော့မနေတော့ပါဘူးတဲ့ဒီပုဂ္ဂိုလ်ကလာပြီးတရားတွေဆက်ပြီးအားထုတ်မှာပါပဲတဲ့အဲတော့အဲ့ဒီလိုတရားတရားလေးတွေဖြစ်လာတဲ့ပုဂ္ဂိုလ်တွေကိုဒီဉာဏ်စဉ်တရားလေးတွေကိုတွင်းနဲ့ကိုယ့်ဟာကိုယ်တိုက်ဆိုင်ကြည့်နိုင်အောင်မို့ဒီတရားလေးတွေနာခွင့်ပြုတာနာခွင့်ပေးလိုက်တာဆိုတာကိုဆရာတော်ဘုရားကြီးကိုယ်တိုင်မိတ်ရှိခဲ့ပါတယ်ဒါကြောင့်မို့ဘာမှအာမထုတ်ဘဲနဲ့လည်းအဲ့ဒီဉာဏ်စဉ်တရားနာမယ်ဆိုရင်နာခွင့်ရှိပါတယ်နာလို့ရပါတယ်ဘာကြောင့်လဲဆိုတော့ ဒီတရားတွေနာထားပြီးပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကအော်ငါတို့သိပြီးသားပဲဆိုပြီးတော့တရားဟုတ်ဒီပါတိအာထုမှမဟုတ်တော့ဘူးလေအဲဒါကြောင့်မို့ရှေ့ကမလုံးလေးပြထားတဲ့သဘောပါဟုတ်တယ်မို့လားအေးဒီတရားတွေကိုတကယ်ကြိုးစားအားထုတ်ရင်ဒီတရားတော်ကြီးနာမယ်ဆိုတာလေးပါအဲ့ဒါဓမ္မရာသသုတ်တန်ကြီးကိုဆရာတော်ဘုရားကြီးဟောကြားထားတာပါဆရာတော်ဘုရားရဲ့တန်မြတ်စွာဘုရားဟောတဲ့တရားပါမြတ်စွာဘုရားရဲ့အဆုံးဖြတ်တွေပါအဲ့ဒီလိုဆရာတော်ဘုရားကြီးကဒီဓမ္မရာသသုတ်နဲ့ဒီ ပယ်ရမယ့်တန်ရုံးစဉ်တွေကိုဟောပြလိုက်တဲ့အခါကျတော့မှအဲ့ဒီတကာကြီးဟာသူဓာရီမပြည့်စုံသေးပါဘူးဗျာတပည့်တော်သဘောပေါက်ပါပြီဆက်လက်ပြီးတော့ကြိုးစားအထောက်အောင်မယ်ဆိုတာတပည့်တော်သဘောပေါက်ပါပြီဆိုပြီးပြန်သွားတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲသောတာပန်တယောက်ဖြစ်ပြီဆိုတဲ့ပုဂ္ဂိုလ်ဟာသောတာပန်မှာပြည့်စုံရမယ်ဂုံရင်ကဘယ်နှပါးရှိရမလဲဂုံရင်က၄ပါးပြည့်စုံရမယ်ဘုရားဘောတရားဘောသံဃာဘောယုံကြည်မှုတွေခိုင်နေရမယ် တန်ဃာတော်တွေဆိုရင်ဒီကိုယ်တော်ကဘာတွေလုပ်နေတာပဲဆိုတဲ့အနေနဲ့အကြီးညိုတွေမပြည့်ရဘူးအဲဒီတန်ဃာကုံကိုလည်းပဲဂုံကိုအာယုံပြုပြီးတော့ကြီးညိုရမှာလေဟုတ်တယ်မလားအဲဒါဘုရားတရားတန်ဃာယရဏသုံးပါးပုံမှာယုံကြည်မှုခိုင်မြဲရမယ်နောက်ပြီးတော့ငါးပါးသီလမြဲရမယ်ဘာအကြောင်းကြောင့်မှငါးပါးသီလမပြည့်စည်ဘူးဟုတ်တယ်မလားအဲ့ဒီဂုံရင်က၄ပါးပြည့်စုံရမယ်နောက်ပြီးတော့ပယ်ရမယ်တန်ရောစဉ်ဘယ်နှပါလဲအေးဒိဋ္ဌိရဲ့ ဝိဇိကိစ္စယကိလပရပရမာသယအိတ်တာယမစ္စရိယကဲဒီလိုဆိုရင်ဒီမှတ်ကြောင်းနဲ့တင်ကြည့်ပြီဆိုရင်ဒီအတင်ခံနိုင်ရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဖြစ်ပြီဆိုတာတကယ်ကိုဆုံးဖြတ်ချက်ချတော့ဟုတ်တယ်မလားအဲဒီလိုမှမှတ်ကြောက်တင်ကြည့်လို့မှဒီတရားမှတ်ကြောက်နဲ့တင်ကြည့်လို့စမ်းကြည့်လို့မှမကြိုက်သေးဘူးဆိုရင်ဒီပုဂ္ဂိုလ်သောတာပန်အစ်ဖြစ်ပြီလားမဖြစ်သေးဘူးလားဗျာမဖြစ်သေးဘူး အဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒါခုခေတ်မှာလည်းပဲရှိခေတ်ကလို့သောတာပန်ဆိုတဲ့ပုဂ္ဂိုလ်တွေဟာအခုပေါ်ထွန်းနေကြပါပြီသောတာပန်ဘသူကဖြစ်ပြီးသောတာပန်ဘယ်နှရက်နဲ့ပရိသကလည်းဘယ်မှာတရားထုတ်သွားတာသောတာပန်ဘယ်နှရက်နဲ့သောတာပန်ဖြစ်သွားတာတဲ့အဲဘပုဂ္ဂိုလ်ကတော့အမလီတက္ကရာကအဆင့်တောင်တက်သွားပြီတဲ့ဖြစ်နေကြပါပြီအဲ့ဒါကြောင့်မို့သောတာပန်တကယ်ဖြစ်မဖြစ်ကိုဒီလောက်ဆိုရင်ဘုန်းကြီးတို့ယောဂီများသဘောပေါက်လောက်ပြီဟုတ်တယ်မလား သဘောပေါက်တော့ပြီနော်သောတာပန်ရွှေစစ်မစစ်မှတ်ကြောက် တင်ကြည့်ရတယ်လို့သောတာပန်တကယ်စစ်မစစ်ဓမ္မမှတ်ကြောက်တင်ကြည့်လို့မရဘူးလားဒါဓမ္မမှတ်ကြောက်ပါပဲဒါနဲ့ပဲတင်ကြည့်ုံပါပဲဟာသူကဟုတ်ချင်မှဟုတ်မှာတော့ဘာလို့လုံးမနေပါနဲ့သူ့ကိုတကယ်ဟုတ်မဟုတ်ကိုကကိုလေ့လာကြည့်ပါလေ့လာကြည့်လို့ဒီတိုင်းမှတ်ကြောက်တင်ကြည့်လို့ဒီပုဂ္ဂိုလ်ဟာတကယ်တမ်းခိုင်မြဲတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သောတာပန်အစစ်တကယ်ဖြစ်နေပြီဆိုတာတကယ်တမ်းကိုပဲလက်ခံယုံကြည်ဖို့ပါပဲဟုတ်တယ်မလား ဒါကြောင့်မို့အဲ့ဒီတော့ဒီခုံကြီးတွေကိုဘုရားရှင်ကိုရောမြတ်ကြီးကဗုဒ္ဓေအဝဇ္ဇပတာရိဏသမ္မနာကတောဓမ္မေအဝဇ္ဇပတာရိဏသမ္မနာကတောတံဃေအဝဇ္ဇပတာရိဏသမ္မနာကတောအရိယာကံတေဟိတိလေဟိသမ္မနာကတောတိဗုဒ္ဓေမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအပေါ်၌အဝဇ္ဇပတာရိဏဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့် သမ္မနာကတောပြည့်စုံ၏ ဓမ္မေမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်အပေါ်၌အဝဇ္ဇပတာရိနာဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံ၏တန်ငေတန်ဃာတော်များအပေါ်၌အဝဇ္ဇပတာရိနာဉာဏ်ဖြင့်သက်ဝင်မြင်သိ၍ယုံကြည်သောတရားတရားနှင့်တမနာကတော်ပြည့်စုံ၏အရိယကံတေအရိယတို့မြတ်တို့အတော်သီလေဟိငါးပါးသီလနှင့်တမနာကတော်ပြည့်စုံပါ၏ ဟိတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း